သာသနာတော်လုပ်ကြတဲ့2540ခုနှစ်လူဝဟကောဇာတိကရ1358ခုနှစ်ဘုရုဂိမန္တနေလရာတိတကုဏဇံ9ရက်တင်းကြံအတဏီယနေ့ဟာဒီလို1358ခုနှစ်ရဲ့တာ ပုံဆုံးတဲ့နေ့ပါမနေ့ကဆိုရင်1359နဲ့ကိုကိုနှစ်တည်းရောက်သွားပြီအဲ့တော့ဒီနေ့ကိုဆုံးတဲ့နေ့သင်ညာအတဲ့နေ့မှာဘုန်းကြီးတို့ရှင်လင်းဝသာသနာရိတ်တာတို့ဓမ္မသာဝနာကုသိုလ်တူလာရောက်ကြီးပူးကြတယ်ဓမ္မမာနကတရားလူလာကြတယ် ရှင်မင်းဝန်ဓမ္မမိသားစုများကိုဘုန်းကြီးဓမ္မဒါနတရားအလူပေးဝေမှာကခုတကနိကေမှာလာတဲ့38ပြာမင်္ဂလာတရားတော်အဲဒီ38ပြာမင်္ဂလာတရားတော်တွေက7ပါးမြောက်ဖြစ်တဲ့မာတာပိစုဥပဌာနမင်္ဂလာဆိုရဲမိဘကျေးဇူးဆံမင်္ဂလာတရားကိုခွန်ကြီးဒီကနေ့ တရားအလှပေးဝေမှာဖြစ်ပါလေဒီမင်္ဂလာတရားတော်ကို12မိနစ်တို့ကာလပတ်လုံးလူရည်နတ်ဒီဇမားရီဟာကြံတွေးပြီးတော့နေကြတယ်အဲလိုလူနာဇမားအားလုံးကြံတွေးလို့မရနိုင်တဲ့ဒီ38ဆရာမင်္ဂလာတရားတော်ကို မြတ်စွာဘုရားရှင်ကိုရောမြတ်ကြီးတံမှာအမျိုးအမည်အားဖြင့်မထင်ရှားတဲ့နတ်သားတို့ကနေပြီးတော့မြတ်စွာဘုရားစောက်ထားလို့ဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူတဲ့ဒေသနာဖြစ်ပါလေ။အဲလိုဘုရားရှင်ကိုရောမြတ်ကြီးတာဝတိပြည်မူဇေတဝန်ကျောင်းမှာတရင်သုံးပြီးတော့နေစဉ်မှာအမျိုးအမည်အားဖြင့်မထင်ရှားတဲ့နတ်သားတို့ဟာတန်းကောင်းရာအချိန်လောက်မှာမြတ်စွာဘုရားထံရောက်ရှိလို့ ဘုရားရှင်ကိုရမေကြီးကိုယူသေးစွာရှိခိုးဥချပြီးတော့တင်းလျော်လျောက်တတ်တဲ့နေရာဌာနမှာရပ်ပြီးတော့မြတ်စွာဘုရားကိုလျှောက်ပါတယ်သဗ္ဗဒေဝမနုဿာသာမင်္ဂလာမိအသိန္တယောအာကိကမနာတုဋ္ဌာနံပြုဟိမင်္ဂလာမုဒ္ဓမံတန်ဒီဘုလိုနေဝထွန်းလင်းတော့ပါတော်မူသောမြတ်စွာဘုရား သံဒီဘုဒ္ဓနေဝထုံလင်းတောက်ပါတော်မူ၏တော်မြတ်စွာဘုရားဘဟုဒီဝံမနုဿာသမင်္ဂလာနိအစိန်တယောအကိကမာနဒုဋ္ဌာနာပြုဟိမင်္ဂလာမုဒ္ဓမံဒုဋ္ဌာနာကုဝဝနောအခါချမ်းသာခြင်းဤအဖြစ်ကိုအကိကမာနလိုလာတောင်းတကြကုန်သော တဟုမြတ်စွာဘုရားဒီဝါသနာဇမတို့ဒီ၎င်းမနုဿာသလူအပေါင်းတို့ဒီ၎င်းမင်္ဂလာနေជីវာကျမ်းသာကြောင့်မင်္ဂလာတရားတော်တို့ကိုအစိမ့်တေယောကြံတွေ့စဉ်းစားခဲ့ကြပါကုန်ပြီခရာလူရောနတ်ပါဇမမကျွင်းအလုံးသောပုဂ္ဂိုလ်ဤဟာဒီမင်္ဂလာတရားတော်ကို ဒီဝါချမ်းသာကြောင့်ဖြစ်တဲ့မင်္ဂလာတရားတို့ကိုဆက်လက်နှစ်တို့ကာလပတ်လုံးကြံစည်တွေ့တော်ခဲ့ကြပါရဲ့အဲဒီလိုကြံစည်တွေ့တော်ခဲ့ကြတဲ့ဒီမင်္ဂလာတရားတို့ကိုဒုရှင်တော်မြတ်စွာဘုရားဒုရှင်တော်မြတ်စွာဘုရားဥဒ္ဓမံကောင်းမြတ်စွာသောမင်္ဂလာမင်္ဂလာတရားတို့ကိုပြုဤကောင်းစွာမသွေဟောကြားတော်မူပါရှင်မြတ်စွာ အဲဒီလိုနတ်တူကနေပြီးတော့လူရောနတ်ပါဗြဟ္မာမတွင် အာလောဘတတ္တဘာခေါ်ရင်းနေကျမ်းမာဆန္ဒကြောင့်ဖြစ်တဲ့ဒီမင်္ဂလာတရားတွေကိုဆန္ဒကြည်ပွားကြောင့်ဖြစ်တဲ့မင်္ဂလာတရားတွေကိုဆက်လက်နေတိုင်းတိုင်းကြံစည်တွေးတော်လို့မရခဲ့ပါဗျာအဲဒီမင်္ဂလာတရားတော်ကိုဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူပါလို့လျှောက်ထားတော့ ဘုရားရှင်ကိုရောမြတ်ကြီးကမာတာပိတုဥပါဒနာဗုဒ္ဓတာရတာတင်ဟောအနာကုလသာကမတာဣဒံမင်္ဂလာအမုဒ္ဓမံဒေဝဗုဒ္ဓတိလိုယိနှင့်မင်းမြန်လျောက်ထားလံညာဥအမောင်နတ္တမတ္တပိတုမိခင်ဖခင်ကျေးဇူးရှင်တို့ကိုယံဥပါဒနာစာအကျင့်ပြုစု လုံကျွေးခြင်းဒီ၎င်း ဗုဒ္ဓဒါရတာတာမေယတို့ကိုရောတိငဟောသကျင်ရှိမြောက်ထောက်ပံ့ခြင်းဒီ၎င်းတဏကူလာရှုပ်ထွေးခြင်းကင်းတန်ခြင်းကိုသောဤကမ္မတာသအကျင်မှုလို့တို့၎င်းအတ္တိရှိကုန်၏ဣဒံဤတရားလေးပါအတိကား ဗုဒ္ဓမံကောင်းမြတ်လာစွာသောမင်္ဂလံမင်္ဂလာတရားတော်ဖြစ်ပါပြီတော်တည်းဒီမှာဘုရားရှင်ကိုရောမြတ်ကြီးတာဝတိဒီမောဇီလိုရှိကြောင့်ကိယောမွေရောစံကြောတော်မူရင်းချင်းခကာလ။ဘာငောင်ရချင်းခကာလနောက်မှာမြို့အမိအပြည့်မတင်ရှားရဲ့နတ်သားက လူနဲ့မြမတတ္တဝအပေါင်းတွေဟာဒီဝါချမ်းသာခြင်းဤအကြောင်းဖြစ်တဲ့မင်္ဂလာတရားကိုဆက်လက်နေတိုင်တိုင်းကျမ်းစီတွေ့တော်ကြပါရဲ့ခင်ဗျာအဲဒီလိုကျမ်းစီတွေ့တော်လို့မရနိုင်တဲ့ဒီဝါချမ်းသာကြောင်းဖြစ်တဲ့မင်္ဂလာတရားတော်ကိုဘုရားရှင်ကိုရောမြတ်ကြီးဟောကြားပေးသနာတော်မူပါလို့ဒီလိုဆောက်တဲ့ကဘုရားရှင်ကိုရောမြတ်ကြီးကအဲဒီမင်္ဂလာတရားတော်တွေကိုဟောကြားတော်မူပါရင်ဒီ30ရှင်ပြန်မင်္ဂလာတရားတော်တွေကနေပြီးတော့ယနေ့ဘုန်းကြီးတို့ ရှင်မင်းဝဓမမိသားစုများကိုမာတာပိကုဥပဌာနမင်္ဂလာဖြင့်မိဘကိုကျေးဇူးဆက်တဲ့မင်္ဂလာဗာမင်္ဂလာတရားလေးမိဘနှစ်ပါးကိုကျေးဇူးလုပ်ကြည့်ပြီးတော့ကျေးဇူးဆက်တဲ့မင်္ဂလာတရားတော်မာတာပိတုဥပဌာနဆိုတာမာတာကအမိပိတာကအဖဥပဒါနာကလုံကျွေးခြင်းနဲ့သုံးဖို့ပေါင်းလိုက်တဲ့အခါမှာအမိအကအတွေကို လုံကျွေမွေးမြူနိုင်ကြရင်ကုသိုလ်တရားတွေတိုးပွားဖြစ်စေနိုင်တယ်လို့ဒီလိုအတိတ်ပဲရပါဒီလိုမိသားကိုလုံကျွေပြုစုခြင်းဟာလွန်မုန်းမြတ်တဲ့အလုံးမုံမြတ်တဲ့ကောင်းမှုကြီးဖြစ်တယ်။ဒါကြောင့်အဲဒီလိုအလုံးမုံမြတ်တဲ့ကောင်းမှုဖြစ်သောကြောင့်အဲဒီလိုမိဘကိုပြုစုလုပ်ကျွေးခြင်းကိုမင်္ဂလာလို့ခေါ်တယ်။ဒါလို့ခေါ်ပါလိမ့်။ဒီတော့ဘာကြောင့်ပြုစုလုပ်ကျွေးရတာလဲဆိုရင်မိမိအပေါ်မှာ ဒီလိုမိဘများရဲ့ကျွေးကျေးဇူးတရားတွေမွေးကျေးဇူးတရားတွေမရှိသေးဘူးလားအဲဒီလိုမိဘများရဲ့ကျေးဇူးတရားတွေအလွန်များလေတော့ကြောင့်လည်းကောင်းအနန္တငါးပါးတို့တွင်တပါးအပါဝင်ဖြစ်တဲ့ဘုရားနှင့်တကံကိုပြထားတဲ့အတွက်ကြောင့်မို့ဂုံအားဖြင့်လည်းကြီးမားလာတော်မိပါတို့ကိုလုံကျွေးပြုစုခြင်းဖြင့်၎င်းအလွန်အကျိုးကြီးမြတ်တော်ကြောင့်၎င်း မိရနှစ်ပါးမှာတကယ်လုံတွေပြုစုတတ်တဲ့ယေရှုရှင်ပုဂ္ဂိုလ်ကြီးဖြစ်တယ်။မိရနှစ်ပါးဟာမိမိတို့တသက်တာပါလုံးပြုစုလုံတွေတတ်တဲ့ယေရှုရှင်ကြီးမဟုတ်ပေဘူးလားဗျာ။ဒီတော့အဲဒီလိုယေရှုရှင်ရဲ့မိရအများကိုမိမိတို့ရဲ့အိမ်မှာမိမိတို့နေတရားဖြစ်တဲ့အိမ်မှာထားပြီးတော့လုံတွေပြုစုကြသောပုဂ္ဂိုလ်တို့သည်မိနာတို့ရဲ့မိမိတို့ရဲ့နေအိမ်မှာထားပြီးတော့စားခြင်းနာမီကိုယ်တိုင်ကျွေးလို့ ဝတ်ကျင်နာလေးဝတ်ကျင်တဲ့လို့ကျေစုနဲ့နဲ့ကိုပြီးယင်ပြီးနဲ့အမြဲတမ်းပြည့်စုံလုံကျွေးနေတဲ့ပုဂ္ဂိုလ်တို့သည်ပြမနှင့်အတူနေကြသူတို့ဤကုန်၏မိဘနှစ်ပါးကိုမိမိရဲ့အိမ်မှာထားလို့အိမ်ဥကမှာထားလို့မိဘများအတွက်အလိုလိုက်လို့အကြိုက်ဆောင်ပြီးတော့မိဘများချမ်းချမ်းသာသာနေနိုင်ထိုင်နိုင်အောင် ပြုစုရရလုပ်တွေ့ပြီးတော့နေကြတဲ့ပုဂ္ဂိုလ်များဟာရှေးဦးနတ်နဲ့အတူတည်းကွာနေကြတဲ့ပုဂ္ဂိုလ်ရင်းကြီးတယ်။ဟောဒီမိဘနှစ်ပါးကိုမိမိတို့ရဲ့အိမ်ဦးကမှတင်ကောင်းကောင်းမွန်မွန်ပြုစုရရလုပ်တွေ့ပြီးတော့နေကြတဲ့ပုဂ္ဂိုလ်များဟာလက်ဦးစေရမြင်တူးနေကြသူတို့အမိကုန်၏။ဒါရင်လားဆိုမိဘနှစ်ပါးကိုမြဲတမ်းပြုစုလုပ်တွေ့နေတဲ့ပုဂ္ဂိုလ်များဟာ အဝိမကောင်းလာခဲ့သည့်အပြည်စီကိုခံယူလိုက်သောပုဂ္ဂိုလ်တို့နှင့်အတူနေကြသောသူတို့အမိကုန်၏လို့ဤတိကိုပါဠိတော်တပြမကတုမဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူလေ။ဒါကြောင့်ပြမတို့နဲ့တူနေကြရတာလေဆိုရင်ပြမကြီးတို့ဒီမေတ္တာကရုဏာမုဒိတာဥပေက္ခဆိုတဲ့ပြမဝိဟာရတရား၄ပါးကိုအမြဲတမ်းမကင်းမကွာ အမြဲရှိနေတဲ့ကဲ့သို့ ထို့အတူမိဘများမှလည်းတဲ့သာသမီတို့ရဲ့အပေါ်မှာထိုမေတ္တာကရုဏာမုဒိတာဥပေက္ခဆိုတဲ့ဇမဝိဟာရတရား၄ပါးမစွန်ခွာပဲနဲ့အမြဲဖြစ်ပွားလျက်ရှိပြီးတော့နေကြရဲ့မိဘများဟာသာသမီများရဲ့အပေါ်မှာဒီမေတ္တာတရားတွေလည်းအမြဲတမ်းထားရင်ကရုဏာတရားတွေလည်းအမြဲတမ်းထားရင်မုဒိတာတရားတွေလည်းအမြဲတမ်းထားရင် ဥပေက္ခတရားတွေလည်းမြင့်တတ်တယ်အဲဒီလိုမေတ္တာကရုဏာမုဒိတာဥပေက္ခဆိုတဲ့ဘာဝနာတရားတွေမစွန့်ခွာပဲနဲ့အမြဲဖြစ်ပွားရရှိပြီးတော့နေကြတယ်တဲ့မိဘတို့ဟာတာမန်တမိမန်မသိခင်ကလေးကမိမိရဲ့ရင်ထဲမှာပိုက်တွေးပြီးတော့လွယ်ထားရတဲ့အချိန်အဲဒီလိုလွယ်ထားရတဲ့အချိန်မှာတာမန်မသိမှမတာမန်တမိမန်မသိခင်အချိန်ကကာလကလေးကအဲဒီမိမိရဲ့တားငယ်တမိငယ်ရင်သွေးငယ်လေး ချမ်းသာစေလိုတဲ့စိတ်ထားအပြင်အပူအကပ်တွေကိုရှောင်အနည်းအတိုင်းလေးပြုပြင်ပြီးတော့နေတိုင်းလေးရှောင်ခြင်းလို့အကုန်အကွာလေးရှောင်ခြင်းလို့အဲဒီလိုအစားတောက်လေးရှောင်ခြင်းပြီးတော့နေခြင်းဟာမိမိရဲ့ရင်ထဲမှာရှိပြီးတော့နေတဲ့သာမတမိမမတည်သေးတဲ့အဲဒီရင်သွေးငယ်လေးရဲ့ချမ်းသာစေလိုတဲ့မေတ္တာတရားတွေပါတရားတွေလေဗျာ မုဒ္ဒတရားဟိကိုစားခြင်းပေမဲ့လူလည်းတကယ်လို့အပူစားလိုက်ရင်မိမိရဲ့ရင်သွေးငယ်လေးပူသွားကြည့်ရဲ့အစဒီစားလိုက်ရင်မိမိရဲ့ရင်သွေးငယ်လေးဆက်သွားကြည့်ရဲ့မိမိအနေတိုင်းအစင်မပြေလို့ဖြစ်ရင်မိမိရဲ့ရင်သွေးငယ်လေးလိမ်ချိုးတယ်လို့နာကျင်သွားကြည့်ရဲ့ဆိုတဲ့အနေအချင်းအဲဒီလိုရင်သွေးငယ်လေးရဲ့သမသမီးမှာမသိခင်ရှင်ကလေးကူကအဲဒီသာသမီးပေါ်မှာထားခဲ့တဲ့မေတ္တာတရားဟိဒါရင်လားကိုတော့ တကယ်လို့အဲဒီတန်ငယ်သမီးငယ်လေးမွေးပွားလာတဲ့အချိန်မှာမိမိရဲ့ရှင်သွေးငယ်လေးပြည့်နေအိတ်တယုံမှုငယ်လေးရောအရွယ်မှာလက်ချင်းကြဝေးကဲ့ရဖြစ်စေအေးအနေချင်းရဖြစ်စေအဲဒီတန်ငယ်လေးရဲ့ငိုကြွေးတဲ့တန်ကိုကြားရလို့ရှိရင်မိဘအများမှာတနာကျင်နာတဲ့ကရုဏာတရားတွေမဖြစ်ပေဘူးလားဗျာ။ တကယ်လို့စားတောင်းနေတဲ့ဒီကကန္နာမှာတန်းရဲ့တမီးငယ်လေးအရင်တွင်ငယ်လေးရဲ့အုံကိုလိုက်တဲ့အတန်များကြားရလို့ရှိရင်ရှစ်ဆက်ပြီးတော့သမင်းလေးစားလို့ရသေးရလားဗျာမရနိုင်တော့ပါဒါမိခင်နိုင်မိခင်နိုင်ပြီးတယ်အဲဒီမှာတန်းရဲ့တမီးငယ်လေးရဲ့အဲဒီလိုငိုလိုက်တဲ့အတန်ကြားလိုက်ရလို့ရှိရင်တန်းရဲ့ပေါ်မှာတနာကျင်နာတွေကရုဏာတရားတွေဒါရင်လားဆိုတော့ထနိုင်ထိုင်နိုင်တွားနိုင်လာနိုင်ပြေးနိုင်တွားနိုင်ကစားမှုနိုင်တဲ့အချင်း အဲဒီလိုမိမိရဲ့တန်ရဲ့သမီးငယ်ယူမိငယ်လေးမိမိပြုတ်ပါကစားနေတာကိုကြည့်ရမြင်ရတဲ့မိဘတို့ရဲ့စိတ်ထဲမှာဝမ်းသာခြင်းဆိုတဲ့မူရိတာတရားတွေရောမဖြစ်ပေဘူးလားမူရိတာတရားတွေဖြစ်တယ်တားလေးပြည့်နိုင်တော့နိုင်ကစားနိုင်အဲဒီလိုတိတိတရပြောနိုင်ဆိုနိုင်တဲ့အချိန်ကကဏ္ဍရောက်ပြီးဆိုပါရင်မိဘများမှာသာကိုကြည့်ပြီးတော့ဝမ်းသာရဲ့မူရိတာတရားတွေ တကယ်လို့မိမိရဲ့တန်ငယ်သမီးငယ်ရှင်သွေးငယ်တွေရှင်သန်ရရောက်လူလားမြောက်လို့အတ္တပညာတွေတက်မြောက်ပွေသူကုန်သူတွေဒီဂရီသူတွေရလို့အဲလိုကိုယ်ကိုယ်အင်းရင်ပြည့်စုံကိုယ်ကိုယ်အင်းရင်ဖြစ်လာတဲ့အခါကျင့်တော်ကျင့်နေတဲ့နေနိုင်တိုင်းတဲ့အခါရာဟုအနာရီနဲ့နေနိုင်တိုင်းတဲ့အခါအဲလိုသာသမီများပြည့်စုံပြီးတော့နေတာဆိုင်နာကိုကြည့်ပြီးတော့ဥပိ္ပခတရားတွေမပွားကြပြီဘူးလားဗျာဥပိ္ပခတရားတွေလည်းပွားများရတယ်အဲဒီလိုသူ့ခါလိုက် သာပရိယရဲ့ပုံမပြမဝိရတရား၄ပါးဖြစ်ပွားလျက်ရှိသောကြောင့်ပြမတိမတာပိတရောတဲ့မိဘများအပြမများဖြင့်လို့ဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူခဲ့ခြင်းဖြစ်ပါလေ။ဒါရင်လားကိုရောမိဘတို့ဒီကလေးအရွယ်ငယ်စဉ်မှစပြီးတော့မိမိရဲ့တန်ငယ်သမီးငယ်လေးများကိုဒါကပါကိုရတာကပြပြကိုရတာကမိမိကိုရတာကဘာဘာကိုရတာကပေါ်ပွားကိုရစသည်ဖြင့် ရွတ်တဲ့သူတော်အောင်သင်ကြားပေးကြလေသင်ကြားပေးကြလေရှိတယ်မိဘများဟာမသင်ကြားပြီဘူးလားဗျာမိမိရဲ့တန်ငယ်လူသမီးငယ်လေးပြောတဲ့ဆိုတော့သကပိနာကြရှင်ကကလာလေးမှာဒါကပြပြခေါ်ရင်ဒါကမိမိခေါ်ရင်ဒါကဥဥခေါ်ရင်ဒါကတော်တော်ခေါ်ရင်သတိဖြင့်သင်ကြားပေးရတယ်လို့ဘုရားသာမီးအပြင်လည်းပဲအလုံးဘုရားတရဏကိစ္စမိဓမ္မတရဏကိစ္စမိတန်ဃာတရဏကိစ္စမိသတိဖြင့်အဲဒီလိုသုတအောင်ယွတ်တအောင် မိဒတိုင်းလာကာရတောက်တအောင်တင်ပြပြီးကြတယ်။ဒါရင်လားဆိုတော့ဒီနေရာကို မသွားတဲ့နေရာကိုမသွားအောင်မနာတဲ့နေရာမနာအောင်မပြုတဲ့နေရာမပြုအောင်ဒါကပြုတဲ့အလို့ဒါမပြုတဲ့အလို့ဒါကပြောတဲ့စကားဒါမပြောတဲ့စကားဒီပုဂ္ဂိုလ်ကပေါင်းတဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်ကမပေါင်းတဲ့ပုဂ္ဂိုလ်ဒီနေရာမသွားမလာတဲ့နေရာနေရာများရဲ့လို့အဲဒီလိုချက်ကြကြအနေအချင်းနားလေအောင်သင်ကြပြကြတော့ကြအောင် မိဘများဟာပုပ္ပသရိယာတိဟုတ်ကြ၏အဲဒီမိဘများဟာလက်ဦးဆရာလည်းပဲမခေါ်လိုက်ပြီဘူးလားဗျာဒါကြောင့်ဘုရားရှင်ကိုရောမြတ်ကြီးကဗျာမာတိမာတာပိတရောပုပ္ပသရိယာတိဟုတ်ကြ၏အာဟုနိယသဗုဒ္ဓနာပဇာနာမနုကံပကံဗုဒ္ဓနာပဇာနာသာသမီတို့အားအနုကံပကအစဉ်တနာတကုံတော် မာတာပိတရောမိခင်သာရင်ကျေးဇူးရှင်နှစ်ပါးတို့သည်ဗြဟ္မာမေတ္တာဒုနမုဒ္ဒဥပေက္ခာတိဟူသောဗြဟ္မဇုတရား၄ပါးကို ပွားစေတတ်သောဗြဟ္မာမိပါပေကုန်၏မိဘများဟာဗြဟ္မာကြီးနဲ့မတူရဘူးလားဗြဟ္မာကြီးတွေကမေတ္တာဒုနမုဒ္ဒဥပေက္ခာဆိုတဲ့ဗြဟ္မဇုတရား၄ပါးလက်ကံမထားပေဘူးလားဗျာ။ အဲဒီလိုဇမကြီးတွေဟာမေတ္တာကရုဏာမုဏိတာဥပိ္ပခာဆိုတဲ့ဇမဇုတရား၄ပါးလက်ကင်ထားသလိုမိဘများဟာလည်းပင်သာသမီအပေါ်မှာမေတ္တာတရားတွေတဏှာရဲ့ကရုဏာတရားတွေဝမ်းမြောက်တဲ့မုဏိတာတရားတွေအဲဒီဥပိ္ပခာတရားတွေဆိုရဇမဝိဟာရတရားတွေအမြဲတမ်းလက်ကင်ထားတဲ့အတွက်ကြောင့်မို့ဒီမိဘများဟာဇမကြီးနဲ့တူကြရဲ့ဘုသူနဲ့တူပါလိမ့်မယ် ။ဒါကြောင့်ပြမမေတ္တာရုဏမုရိတဥပေက္ခာရိဟုသောဗြဟ္မစုတရား၄ပါးကိုပွားစေတတ်သောဗြဟ္မမိဂုံ၏မတ္တပိတရောမိခင်ပါခင်ကျေးဇူးရှင်နှစ်ပါးတို့ကိုဘုရားသရာတိရှိဥစွာဆုံးမပဲ့ပြင်သွန်သင်ပေးတော်ကြောင်းလက်ဥဆရာတို့မြည်ကြပါပြီကုန်၏ဘုရားနှစ်ပါးဟာရှိဥစွာနေအဖြစ်ဒေတိနိနိကိုကိုမမဇတိဖြင့် ဤဥစွာသင်ကြားပေးတဲ့အတွက်ကြောင့်မိမနှစ်ပါးဟာလက်ဦးဆရာရောမမိပေဘူးလားဗျာဒါရင်လားဆိုတော့အာဟုနေယသာအဝိမဆောင်အပ်သောပူဇော်ဝေကိုခံတိုက်ကုန်သောခံတိုက်ကုန်သောပုဂ္ဂိုလ်တို့လည်းညီပါပေကုန်၏အဝိဇ္ဇာနေပြီးတော့တားရီတမိဤပြီးဝေကပြန်လာလို့အဲဒီတမိဝေကနေပြန်လာတဲ့အခါဝေယူလာတဲ့လက်ဆောင်ပစ္စည်းတွေ ကောင်းပြီမုံလေးဆိုရင်အဲ့လိုပစ္စည်းတွေဒီလိုပစ္စည်းတွေကိုဥပပြအမိအားဖြင့်ဒီကနှစ်ပါးကိုကျွေးမွေးပူဇော်တတ်တဲ့အာဟုနေယဂုဏ်နဲ့လည်းပြည့်စုံတော်မူ၏မိဘများအာဟုနေယဂုဏ်နဲ့ရောမပြည့်စုံမိဘူးလားကအဝိကနေလေမိမိတို့ခရီးခရီးမိကဥပမာပြင်းနိုင်ငံရကြကနေပြန်လာတဲ့မုံမုံများများဖြစ်တဲ့ပြည်စည်းဥစ္စာတွေ နဘောတပွဲဤဝေလာတိကမ္မမိဘနှစ်ပါးကိုအဝေပြအနိအဖြင့်ကျွေးမွေတိုက်တယ်ပူဇော်တိုက်တယ်တကယ်လို့ခရင်ဝေကနေပြီးတော့လာကြတဲ့အေကောင်းတောင်ကောင်းကြီးမိမိတို့အိမ်မှာမိမိတို့ရဲ့မိတ်ဆွေကောင်းအေကောင်းတောင်ကောင်းကြီးလာပြီးဆိုရင်အမှန်များဖြစ်တဲ့ဇပွဲတောက်ပွဲရင်းနဲ့မကျွေးမွေကြပြီဘူးလားယအဲဒီလိုကျွေးမွေအခမ်းလို့မိဘနှစ်ပါးကိုလည်းမိမိတို့အိမ်မှာရောက်ရှိနေတဲ့အချိန်ကာလမှာ အဲဒီဧကောင်းတောင်ကောင်းများကိုမုန်းရတဲ့သာဟာရဤကျွေးမွေးပူကျွေးမွေးဧကန်တလုံးဒီကနှစ်ပါးကိုလည်းပဲပါဟုနေရတဲ့အဲဒီလိုဧကောင်းတောင်ကောင်းကျွေးမွေးပြီးတော့ဧကန်တလုံးမိဘများကိုလည်းပဲမုန်းရတဲ့ကဲဝေဘောဇင်းနည်းနဲ့ကျွေးမွေးတဲ့နဲ့ပူဇော်တဲ့နဲ့ဒီတော့ဘာကြောင့်ဒီလိုပူဇော်ရတာလဲဆိုရင်မိဘများရဲ့ကျေးဇူးတွေဟာတာမီးများပေါ်မှာလုံးလေးရှိတာလားအများကြီးရှိတာလား ဒီလိုကြာကြာစဉ်းစားကြည့်နိုင်မယ်ဆိုရင်ဘုန်းကြီးတို့မိဘများဟာသာသမီများရဲ့အသက်ရှိမှုရံတွင်မျိုးမျိုးမျိုးနဲ့ပြုစုစောင့်ရှောက်လာခဲ့ကြရတယ်။အမတန်သိတွေ့ပြီးတော့ကံရတွေ့ရခက်လာတဲ့အဲဒီတန်းရဲ့သမီးငယ်လေးတွေရင်ဘူးငယ်လေးတွေကိုမအိမ်မနေလေးအပြင်အိပ်ပြီးအစားပြခံပြီးတော့တန်းရဲ့သမီးငယ်လေးတွေရဲ့အသက်ရှိရေးကိုမစောင့်ရှောက်ရပြီဘူးလားဗျာ။အမတန်ကိုစောင့်ရှောက်ခဲ့ရရင်ဒါရင်လားဆိုတော့မိခင်ဖြစ်တဲ့ပုဂ္ဂိုလ်ဟာ မိမိရဲ့တွေးကနေဖြစ်ပြီးတော့လာခဲ့တဲ့နှုတ်ဤကိုတိုက်ကျွေးပြီးတော့မိမိရဲ့တန်းရဲ့သမီးငယ်ရင်သွေးငယ်လေးတွေကြီးပွားအောင်အသက်ဒီအောင်ချမ်းသာအောင်အာရင်မလားဒီအောင်ခွန်အားမလားကြီးမားလာအောင်အဲ့ဒီလိုရောမွေးမြူပြီးတော့မစောင့်ရှောက်ရဘူးလားဗျာအဲ့ဒီလိုမွေးမြူစောင့်ရှောက်ရတဲ့အတွက်ကြောင့်မို့မိခင်ရဲ့ကျေးဇူးတရားတွေမရှိပေဘူးလားဒီလိုမိခင်ရဲ့ကျေးဇူးတရားတွေရှိတဲ့လို့ဖခင်ဖြစ်တဲ့ပုဂ္ဂိုလ်မှလည်း အလုံးတော်မိသားစုရဲ့သာဝန်နေရေးချမ်းမာရေးဆိုတာတွေကိုအလုံးအစစအရာရာချမ်းချမ်းသာသာနဲ့နေနိုင်အောင်ထိုင်နိုင်အောင်သွားနိုင်အောင်လာနိုင်အောင်တို့နိုင်အောင်ပြုံးနိုင်အောင်အနေအချင်းရှားပွေပေးရတဲ့အတွက်ကြောင့်မို့ဖခင်ရဲ့ကျေးဇူးတရားတွေရောမရှိသေးဘူးလားဗျာ။ယနေ့ဘုန်းကြီးတို့စဉ်းစားကြည့်လိုက်မယ်ဆိုရင်ဟောဒီလိုလောကလင်မှာလူတစ်လုံးသူတစ်လုံးနဲ့တင့်အောင်တင့်နေနေနိုင်တယ်ထေရဝါဝါနေနိုင်တယ်ဆိုတာ ဘသူကျေးဇူးတွေလဲဘုရားကျေးဇူးတွေယနေ့ပညာရေးတက်လို့ဘွဲ့ဒီဂရီရလို့ရာလူဂုံသိမ့်လေးနဲ့အရာစီကြီးတွေဖြစ်ပြီးတော့နေတယ်ဆိုတာလည်းပဲဘသူကျေးဇူးလဲဘုရားကျေးဇူးပါယနေ့တိုင်းနေကားနဲ့စိန်နေရွှေတွေငွေတွေနဲ့ကျောက်တံပရမယာတွေနဲ့ဇင်ငံပစ္စည်းတွေနဲ့ထေရဝါဝါခန့်ခန့်ညာညာပြည်ပြည်စုံစုံနဲ့နေနိုင်နိုင်ခံနိုင်နေဆိုတာဟာလည်းပဲဓမ္မိဘရဲ့ကျေးဇူးတွေဟုတ်တယ်မလားဗျာ ဒီတော့မိဘရဲ့ကျေးဇူးတွေဟာနည်းနည်းလေးလားအများကြီးလားအဲဒီလောက်ကြီးမားတဲ့မိဘတို့ကိုဘုန်းကြီးတို့ယောဂီများအေဥနာတင်ပြီးတော့သားကောင်တောက်ွယ်ပြီးအေဥနာမှာတင်ပြီးတော့သားကောင်တောက်ွယ်ပြီးစားခြင်းတောက်ခြင်းဇရာတွေကောင်းကောင်းမွန်မွန်အနေအချင်းပြုစုကျွေးနေပြီးတော့ရောပြုစုတတ်ပြီလားဗျာဝေကောင်စားကောင်းဒီအနေအချင်းဝတ်ဆင်ပြီးပြီးတော့ဝေကြီးဝတ်ငယ်ဝေယဝတ်စာတွေပြုပြီးတော့လည်းပဲနေစဉ်နေတိုင်း မိဘနှစ်ပါးကိုရှိခိုးပူဇော်ပြီးတော့လည်းပဲကျေးဇူးတရားတွေမဆက်တင်မိဘူးလားဒါကြောင့်ဘုရားရှင်ကိုရောမြတ်ကြီးကတတမဟိလေနမတိယသက္ကိသက္ကရိယသပန္တိတော်သန္နိနထောပန္နိနဝုဒ္ဓနာတယနိနသတတမဟိတတမဧဝထိုကြောင့်သာလျှင် ပန္နိတောတိအလိမ္မာဉာဏ်ပညာရှိတော်မျိုးကောင်းတာမျိုးကောင်းသမီးသည်နေတုမိခင်တခင်ကျေးဇူးရှင်တို့ကိုနမတေယရှိခိုးပူဇော်ရ၏ကျေးဇူးတရားသိတတ်တဲ့သာသမီကျေးဇူးတရားတွေကိုသဘောပေါက်နားလေတဲ့သားရီသမီးတွေဟာမိဘနှစ်ပါးကိုအိမ်ဦးမှာကျင်းပြီးတော့ကြာကြာနတ်နာရှိခိုးပူဇော်ပြီးတော့လည်းပဲရှင်ရောက်တဲ့ရှိခိုးပူဇော်ပြီးတော့လည်းပဲကျေးဇူးတွေဆက်တိုက်တဲ့ ဒါရဏကရောအာနိနာကမုံမြနာကွာတော်ဓမ္မိခေပွေဖြင့်၎င်းအတော်တို့မြေပန်းနိနာသမုံမြနာကွာတော်ချိုယမကရုဖြင့်၎င်းဝိရိနာကကောင်းမွန်လာတဲ့ဝတ္တန်စာဖြင့်၎င်းဒယနိနာကကောင်းမွန်လာတဲ့မြင့်မြတ်လာ၏အိယံမိယာဖြင့်၎င်းသက္ကရိယာသာယုတိတမှုလေပြုရာဤပူလေပူဇော်ရာဤ

ဟုတ်တယ်လေဒီကနေ့ကြွပြီးတော့မိဘရဲ့ကျေးဇူးတွေပြန်ကြည့်လူတရားရဲ့အသက်တတ္တဝတရားရဲ့အသက်ရှိရှိနေဖို့ဆိုတာလွယ်သလားခင်းရင်မလားဒီမတန်ခင်းရင်လေဘုရားတို့ယောဂီများဒီတတ္တဝတရားရဲ့အသက်ရှိအောင်မြုပ်စုမွေးနေရတာဘယ်လောက်ခင်းရင်မလဲဆိုတာဒါမိဘမြန်ပြည့်စုံဆောင်ရှောက်လာခဲ့ကြတာလေးတွေကိုတတိယကံမိရင်တော့ရှင်မိဘကျေးဇူးကိုဒီလောက်နားလည်မှာမဟုတ်ဘူးဒီလောက်သေးကွေးပြီးတော့အင်မတန်ကြံရတွေ့ရဖြစ်တယ် အမတန်ပြုစုရယူရရဖြစ်တယ်။အဲ့ဒါလေးကိုမိဘများတခါတည်းပို့ယူမအိပ်ကျွေးနဲ့အရေးကြီးအစားရဲ့အနည်းရဲ့အထမ်းရဲ့ကျမ်းမာရေးလေးပြည့်အဲ့လိုအပြစ်ခံပြီးပြုစုလာခဲ့ရအဲ့ဒီတန်းငယ်သမီးငယ်လေးများမကျမ်းမာပြီးဆိုပါရင်မိဘနှစ်ပါးစလုံးအိပ်လို့ရောရသေးရလားဗျစားလို့ရောရသေးရလားအဲ့ဒီအိတ်ချင်းလေးစားခြင်းကိုပြည့်ပြီးတော့တန်းငယ်သမီးငယ်ရင်းရင်းငယ်လေးရဲ့ကျမ်းမာရေးကိုပြုစုရတယ် အဲဒီလိုပြည့်စုံပြီးလမ်းရဲ့သမီးငယ်လေးရဲ့အသက်ရှင်ကိုပြည့်စုံဆောင်ဆောင်လာခဲ့ရတယ်။အဲလိုအသက်ရှင်လို့ကျမ်းမာလာတဲ့ခါကျတော့အချိန်တန်ရောရောလူလားမြောက်လာတဲ့ခါကျတော့လည်းအတတ်ပညာတွေသင်ကြားမပေးရဘူးလား။အတတ်ပညာတွေနဲ့သင်ကြားပေးရတဲ့အလိမ္မာတွေနဲ့ဆုံးအမဩဝါဒတွေမပေးရဘူးလားဗျာ။အဲဒီလိုမိဘရဲ့အဆုံးအမမိဘရဲ့ဩဝါဒတွေရရှိလာတဲ့ပုဂ္ဂိုလ်ရရှိလာတဲ့သာသမီတွေဟာရည်ကြီးတဲ့ပုဂ္ဂိုလ်ကြီးမဖြစ်ပေဘူးလား။ မိဘရဲ့အဆုံးအမဩဝါဒရရှိလာတဲ့ပုဂ္ဂိုလ်ကြီးဟာအင်မတန်မှရည်ကြီးတဲ့ပုဂ္ဂိုလ်ကြီးဖြစ်တယ်။အဲလိုမိဘကတတ်ပညာတွေသင်ကြားပေးခဲ့လို့ဒီနေ့မိမိတို့မှာလူလူတစ်လုံးလူတစ်လုံးနဲ့လောကအလယ်မှာတင်းတင်းတဲတဲနေနိုင်တယ်။မိဘကနေတတ်ပညာတွေသင်ကြားပေးခဲ့တယ်လို့အယောင်အဝယ်လေးလည်းပဲပေါက်ကားတအောင်မိဘကနေပြီးတော့သုံးသင်ပေးခဲ့လို့ရောက်လာဝေဒကုံတွေတတ်တဲ့အခြေအနေတွေဖြစ်လာရဲ့ကာယနေ့ လူတလုံးသူတလုံးနဲ့လောကလည်းမှာတိနောက်တင်နေထဲထဲဝါဝါကြီးနဲ့နေတိုင်းနဲ့ထိုင်နေအောင်ဖြစ်လာခဲ့တယ်ဆိုတာမိဘရဲ့ကျေးဇူးတွေဒီတော့ဒီလောက်တောင်ကျေးဇူးတွေကြီးမာတယ်မိဘကိုလောကီနည်းနဲ့ဆက်မယ်ဆိုရင်ကျေးဇူးတရားတွေကျေနိုင်ပါမလားဗျာမကျေနိုင်ဘူးမကျေနိုင်ဘူးဆိုတာကိုဘုရားရှင်ကိုတော်မြတ်ကြီးကိုတော်တိုင်းဟောကြားတော်မူရင်ဒါကြောင့်လည်းဆိုတော့မိဘရဲ့ကျေးဇူးတရားတွေကအင်မတန်မှကြီးမားလို့ဒါနဲ့ဥပမာပေးပြီးဟောပဲဟောတော်မူခဲ့တယ်လို့ဆိုရင် မဟာပတ္တဝိမြေကြီးဟာတဲ့ဘလောက်ပဲကြီးမားတယ်ဆိုဆိုရဲ့မိမရဲ့ကျေးဇူးတရားနဲ့နှိုင်းရှင်းလိုက်မယ်ဆိုရင်ဇီးရဲ့ငယ်၊ဝါရဲ့ငယ်ပမာဏလောက်သာရှိတယ်။ကြီးသွားတာလား၊သေးသွားတာလား။မိမရဲ့ကျေးဇူးတရားနဲ့နှိုင်းရှင်းလိုက်မယ်ဆိုပါရင်အဲဒီမှာပတဝီမြေကြီးဟာဇီးရဲ့ငယ်လောက်သာရှိတော်တယ်၊ဝါရဲ့ငယ်လောက်သာရှိတော်တယ်။သာဝရယရှင်ကိုရောမြတ်ကြီးကပတဝီဝေလူကံပတ္တံသက္ကဝါလံသူခိကလံ ဒီမေရဝံမိကောကုတ်တော်သမုဒ္ဓောပါတိကိုယထာဆရာရှင်ကိုရောမြတ်ကြီးကဗဒဝေယူဇနာနှစ်သိန်းလေးတောင်အထူးရှိသောမဟာပရိနိယီတိဝေလူကပါတံမိဘရဲ့ကျေးဇူးနဲ့နှိုင်းချိန်လိုက်သောဝါရဲ့ကြီးရဲ့ညာပမာဏသာဖြစ်၏မဟာပရိနိယီဟာနှစ်သိန်းလေးတောင်အထူးရှိတဲ့မဟာပရိနိယီကြီး အဲဒီကြီးကျယ်လာတဲ့မြေကြီးကမိဘရဲ့ကျေးဇူးတရားနဲ့နှိုင်းရှင်လိုက်တဲ့အခါဒီရုပ်ငယ်များတာရှိတယ်ဘယ်လောက်သာရှိပါလိမ့်အမတန်သိငယ်ပြီးတော့သွားရင်ဒါရင်လားဆိုတော့သက္ကဝါလံယူဇနာတတန်းနှစ်သိန်း3450ပြောပြသောသက္ကဝါလံတိုက်ပြီးဒုက္ခိဗနံမိခင်ရဲ့မိဘရဲ့ကျေးဇူးနဲ့နှိုင်းရှင်လိုက်တော့အနဘာမြတာဖြစ်ပါ၏ ယူရနာဘောတသနှစ်သိန်း၄တောင်တသနှစ်သိန်း3450ပြောကြတဲ့ဟောဒီစကြဝဠာကြီးဟာလည်းပင်မိဘရဲ့ကျေးဇူးတရားနဲ့နိုင်ကျင်လိုက်မယ်ဆိုရင်အန္တဘာမြောက်အတ္တဘာဘောမြတ်လောက်တာရှိတယ်တဲ့အမတမသိငယ်သွားတယ်ဒီလိုယူရနာစစ်တောင်းလေးကောင်အမြင့်ဆောင်တော်မြင့်မတောင်းမင်းသည်ဝံမိကောကုတ်တော်မိဘရဲ့ကျေးဇူးနဲ့နိုင်ကျင်တော်တောင်းဖို့မင်းများသာပမာဏဖြစ်၏ တကယ်မြင့်လို့တောင်ပြီးယူနာပေါင်း1000တောင်းနဲ့4တောင်မြင့်နေယူနာပေါင်းဘယ်လောက်လဲအဲဒီလိုယူနာပေါင်း1000တောင်းနဲ့4တောင်မြင့်ဆောင်နေမြင့်လို့တောင်ပြီးဟာလည်းပဲမိဘရဲ့ကျေးဇူးနဲ့နှိုင်းချင်လိုက်တဲ့အခါကျတော့ကြီးသွားသလားပြီးသွားသလားတကယ်တောင်ဖို့ငယ်လေးလောက်သာရှိတယ်တဲ့ပေါက်ခါကနွားရဲ့ဥကြိုလောက်သာရှိတယ်တဲ့ဒါရင်လားဆိုတော့သမုဒ္ဒောယူသနာ700တောင်း4တောင်အပြောဆောင်တော်မဟာသမုဒ္ဒရာကြီးသည် ပါတိကောယတာမိဘရဲ့ကျေးဇူးနဲ့နှိုင်းချိန်လိုက်တော့ရည်ခွင့်နေမြတာဖြစ်၏တကယ်စေတောင်လေးတော်အပြောဆောင်တဲ့မဟာသမုဒ္ဒရာပြင်းကြီးဒီကြီးကျယ်ခမ်းနားတဲ့မဟာသမုဒ္ဒရာပြင်းကြီးဟာလည်းပဲမိဘရဲ့ကျေးဇူးတရားနဲ့နှိုင်းချိန်လိုက်လို့ရှိရင်ရည်ခွင့်ငယ်လောက်သာရှိတယ်ဘယ်လောက်သာရှိပါလိမ့်မယ် ဒီတော့မိဘရဲ့မေတ္တာတရားရဲ့မိဘရဲ့ကျေးဇူးတရားတွေနဲ့နှိုင်းချင်လိုက်တဲ့အခါအာလုံးတော်ရာဝတ္ထုတွေဟာကြီးမားသွားသလားပြီးငယ်သွားသလားဒါကြောင့်မိဘရဲ့ကျေးဇူးတွေဟာနည်းလို့လားများလို့လားဒီတန်လေးဘုန်းကြီးတို့မှတ်တမ်းလေးပြရအောင်မိဘကျေးဇူးကိုလူကြည့်တယ်ကဘာမြေကြီးဒီရဲ့ပုံနဲ့ မြင်းမို့ဂျူလောက်ရေတော့ပင်လေအာကာတအညာနပန်းငေဒီသာကျေစုကိုလူကြည်ခြင်းကဗာမြေကြီးစည်းဝဲပုံမယ်မြင်းမို့ဂျူလောက်ရေတော့ပင်လေ အာကာသအမြနှစ်ပါးငယ်ဒီတော့မိဘရဲ့ကျေးဇူးတရားတွေဟာအလွန်များလွန်းလို့ဒီမိဘကျေးဇူးတရားတွေကြည်အောင်ဆက်မယ်ဆိုပါရင်တဲ့ဘုရားရှင်ကိုရောမြတ်ကြီးကလင်းရပကုံးပေါ်မှာမိကိုတင်းလဝဲပကုံးပေါ်မှာဖာကိုထမ်းအဲဒီလိုလဝဲနဲ့ရပကုံးပေါ်တင်းပြီးတော့အတ္တတရားရှိတဲ့ပုဂ္ဂိုလ်ဟာ အနှစ်တရာကာလပတ်လို့မိမိကနှစ်ပါးကိုမိမိရဲ့ပခုံးဘောကမချဘဲနဲ့သာဇာရီကိုလည်းပဲဒီပခုံးဘောမှာပဲသုံးဆောင်ဝတ်ဇာရီလည်းပဲပခုံးဘောမှာဝတ်ဆင်းကျင်ကြီးခြင်းငယ်ဆုံးလည်းပဲဒီပခုံးဘောမှာပဲဆွန့်လို့နှစ်ပေါင်းတရားတိုင်တိုင်းဒီမိဘနှစ်ပါးကိုပြုစုလုပ်ကျွေးတော်လည်းပဲအဲ့ဒီမိဘရဲ့ကျေးဇူးတရားတွေမကျေနိုင်ပါဘူး ဒါကြောင့်လူနာမြေပေါင်းတရားတိုင်တိုင်မကုန်းမောထမ်းပြီးတော့ပြုစုလုပ်ကျူးလို့မကျေနိုင်တာလေဆိုရင်ခြေစုတရားတွေကမဲလို့လားများလို့လားဒါကြောင့်အလောက်ဇေယမိမာတာနဲ့တိတာပမြတ်ကုဏရာဆံညာပါလုံးမိကိုလည်းရဖမှလည်းဝဲအမြဲတည်းရဲ့ပကုံးတဲ့တွင်တို့ဖြင့်နေစာလုံကျွေးရလီ ရှိကပြုကိုမွေကျေးဇူးကိုအထူးမြတ်ကိုင်မဆက်နိုင်သည်ရှိကမိဘ၏ပြုစုပေးတဲ့မွေခဲ့တဲ့ကျေးဇူးချွေးခဲ့တဲ့ကျေးဇူးမိမိဘုဒ္ဓတန်ငယ်သမီးငယ်လေးကိုမွေးဖွားရတဲ့မိဘများမှာချမ်းသာသလားဆင်းရဲသလားဗျာဒီရင်လူငယ်လေးပိုက်ခွေးကြရတဲ့အချိန်ကစပြီးတော့ပင်ပင်ပန်းပန်းဆင်းဆင်းရဲရဲနဲ့နေထိုင်လာခဲ့ရ အမိခင်လူငယ်တွေမွေးဖွားရတဲ့ချိန်ကကာလမှာလည်းပင်ပင်ပန်းပန်းချင်းချင်းရဲရဲနဲ့ငိုကြီးဖြစ်မှာအော်ဟစ်ပြီးတော့မွေးဖွားလာခဲ့ရအဲဒီလိုမျိုးရစ်စက်နဲ့ကြားပြီးတော့မွေးဖွားလာခဲ့ရတဲ့တန်ငယ်သမီးငယ်အဲဒီလိုမွေးကျေးဇူးတွေလည်းရှိခဲ့တယ်မိမိတို့မလုံနိုင်မကန်နိုင်မသိတာခင်အချိန်ကအရွယ်မရောက်ခင်ချိန်လေးကူကမိဘများကနေပြီးတော့မိမိတို့ကိုကျွေးလာခဲ့တဲ့ကျေးဇူးတရားတွေတပညာတွေသင်ကြားလာခဲ့တဲ့ကျေးဇူးတရားတွေ ကျမ်းမာရေးတွေပြုစုစောင့်ရှောက်လာခဲ့တဲ့ကျေးဇူးတရားတွေမရှိပေဘူးလားဗျာအာဒါတရားမရှိသေးတဲ့မိဘကိုဘာလုပ်ရမလဲတရားတရားပဲရှိတော့ဘယတရားတန်ခါယရဏသုံးပါးပေါ်မှာယုံကြည်လို့ဆိုတဲ့တရားတရားပဲရှိတော့တိုက်တွန်းမှာသာရှိကြည့်ဆက်တာ။ဒါမှဒီနာ7ပါးဒီနာ9ပါး7ပါးဒီနာဆိုတဲ့ဒီနာ မရှိတဲ့မိပါဘူး။အဲဒီဒီနာတရားတွေစောက်တည်လာအောင်သင်ကျေအောင်စောက်တည်ဆောင်သွင်းလာအောင်တိုက်တွန်းမှာ တိုက်လို့ကိုရင်မိဘကိုကျေးဇူးဆက်ရရောက်တယ်တကယ်လို့တောကျက်ပိတ်ကလူရမှုမရှိတဲ့နှမျောစင်းနဲ့ဝန်တိုးပြီးတော့နေတဲ့မိဘများကိုစားကဆွန်ကျေးခြင်းလားအောင်လူတန်းခြင်းလားအောင်အဲဒီလိုတိုက်တွန်းပြီးလို့ဆွန်ကျေးပြီးကလူတန်းလာပြီးဆိုရင်ဒါမိဘရဲ့ကျေးဇူးတွေကိုဆက်ရရောက်တယ်ဝိမဒနာပညာမေပညာကိုပညာဆိုတဲ့အဲဒီပညာတရားကိုမရရှိသေးတဲ့မိဘများကို ဒီဝိပဿနာပညာမပညာဘုပညာဆိုတဲ့အဲဒီပညာတရားလေးရရှိလာအောင်လို့သောတိုက်တွန်းပြီးတော့ပြောဆိုခြင်းဖြင့်လာလျင်မိဘရဲ့ကျေးဇူးကိုအတိုင်းမရောက်ဆက်ရရောက်သည်အဲလိုကျေအောင်ဆက်ရောက်ပုံကိုဘုရားရှင်ကိုယ်တော်မြတ်ကြီးကယောဇသောဘိကဝေမာတာပိတရောအတ္တတိတတ္တပတာရာယတမတပိတိနိဝေတိပလိဒ္ဓပိတိ ဒုတိလေတိလသံဗရာယမေစရိနောသာဂသံဗရာယဒုတိယေပညာသံဗရာယသမာရပိတိနိဝေတိတိပရိခာပိတိဧကဝေယံတို့ယဥစ္စတတို့ယောတာကိုအကျင့်မျိုးကောင်းတာမျိုးကောင်းသမိတိကအတ္တတိတရတရားမရှိကုန်သော မာတာပိတရောမိခင်ပါခင်ကျေးဇူးရှင်တို့ တရတမ္ပရာယတရတရားဤပြည်စုံခြင်း၌ဓမ္မရတိတိကောင်းစွာထား၏နိဝေတိတိကောင်းစွာသိ၏ပဋိစ္စပေတိကောင်းစွာတည်စေ၏ဒုတိလေတိလမရှိကုန်သောမိဘတို့ကိုဒီနာတမ္ပရာယဒီနာနှင့်ပြည်စုံခြင်း၌ဒီနာတမ္ပရာယဒီနာနှင့်ပြည်စုံခြင်းက သမာဓိဒီကောင်းစွာထား၏နိဝေတိဒီကောင်းစွာသိ၏ပတိတပိဒီကောင်းစွာတည်စေ၏တကယ်လို့မိဘများလားဘုရားတရားသံဃာကိုယ်ရဲ့ယရနာသုံးပါးပေါ်မှာယုံကြည်မှုတရားတရားမရှိသေးရင်အဲဒီမိဘနှစ်ပါးကိုဘုရားတရားသံဃာကိုယ်ရဲ့သံဃာပေါ်မှာယုံကြည်မှုဆိုတဲ့တရားတရားတွေရှိလာအောင် ပြောဆိုခြင်းဟာမိဘကိုကျေးဇူးသတ်ပြီးမိဘရင် တကယ်လို့တိလမရှိတဲ့တိလမဆောက်တိမဆောင်ထင်းတဲ့မိဘများကိုသင်ဒီနာလေးသောက်တည်ဆောင်ထင်းအောင်ပြောဆိုတိုက်တွန်းခြင်းအပြင်လေးပဲမိဘကိုကျေးဇူးတရားရောက်ပါရင်မေဇရီနောဝန်တိုးစင်းနဲ့နှမျိုးကုန်တော်မိဘတို့ကိုသာဂတမ္ပရာယသွန်ကျေပေကလူတိုင်းပြည့်စုံနေ၌တမတပေတိကောင်းစွာတတ်၏ ဒီဝေတေတိကောင်းစွာတွင်ကတိကမေတိကောင်းစွာတည်စေ၏တကယ်လို့မမျိုးဝန်တိုးသိနေလို့မပြီးလို့မလူလို့မတန်းလို့မကန်းလို့တဲ့ပုဂ္ဂိုလ်အဲ့ဒီမိဘနှစ်ပါးကိုပြည့်ခြင်းလာအောင်လူခြင်းလာအောင်ကျွေးမွေးခြင်းလာအောင်အဲ့ဒီလိုလူခြင်းတန်းခြင်းပြည့်ခြင်းကျွေးမွေးခြင်းလာအောင်ပြောဆိုတိုက်တွန်းပြီးတော့ပြည့်ခြင်းအာတမိဘကိုကျေးဇူးဆရာရောက်တယ်တဲ့တို့ပြင်းရင်ပြင်းရမရှိကုန်တော်မိဘတို့ကို ပညာတံ္ပရာယဝိပဿနာပညာမဲ့ပညာကိုပညာဤပြည့်စုံခြင်း၌သမာဓိပေတိကောင်းစွာကာဤနိဝေတိတိကောင်းစွာသိ၏ပတိတပေတိကောင်းစွာတည်စေ၏တကယ်လို့မိဘနှစ်ပါးမှာဝိပဿနာပညာတရားကိုအာမထုတ်ရပြီအဲဒီလိုဝိပဿနာပညာအာမထုတ်ကြရတဲ့မိဘများကိုဒီဝိပဿနာပညာတရားတွေအားထုတ်ခြင်းလားအောင်မိမိတို့ကတိုက်တွန်းပြီးနဲ့ လူတော်ပင်တရားရိပ်တာမျိုးကိုပုတ်ပြီးလို့ဒီမိကနှစ်ပါးဝိပဿနာပညာတရားကိုကြည်ကြံပွားများအားထုတ်လို့သူတို့ရဲ့တဏ္ဍာမှာဝိပဿနာပညာတွေတည်သွားမယ်။ပါရမီလိုရှိလို့မဲ့ပညာဘုရားပညာတွေတည်သွားမယ်ဆိုပါရင်ဒါမိကရဲ့ကျေးဇူးကိုဆက်ရရောက်ပြီ။ဒီတိုင်းရဲ့ဗရာတရားမရှိတဲ့မိဘများကိုဗရာတရားရှိအောင်ဒီနာမသောဒီမသောတဲ့မိဘများကိုဒီနာသောဒီသောတဲ့ရင်အောင်။ ငြေပိကံလူရန်ကိုမပြုတ်တဲ့မိဘများကိုငြေပိကံလူရန်မြင်လာအောင်ဝိရဒနာတရားကိုအာမအာမထုတ်ခြင်းနဲ့မိဘများကိုဝိရဒနာတရားကိုအထုတ်ခြင်းလာအောင်အဲဒီလိုပြောဆိုတိုက်တွန်းပြီးတော့ပြီးလို့ရှိရင်အဲဒီပုဂ္ဂိုလ်ဟာမိဘရဲ့ကျေးဇူးတွေဆက်ရအထိုက်လျောက်ကြည်အောင်ဆက်ရမရောက်ပြီဘူးလားဗျာ။ကျေးအောင်ဆက်ရရောက်တယ်။ဒါကြောင့်ဘုန်းကြီးတို့ယောဂီများ ဒီရရဲ့ကျေးဇူးတရားတွေကိုသိလို့ဒီကျေးဇူးတွေထိုင်လျောက်ကျေးအောင်ဆက်လို့တဲ့ဆိုရင်တရားတရားမရှိတဲ့ယုံကြည်မှုဆိုတဲ့တရားတရားမရှိတဲ့မိဘများကိုယုံကြည်မှုတရားတရားတွေသက်ဝင်လာအောင်တိုက်တွန်းပေးပါတကယ်လို့ဒီနမဆောဒီမဆောတင်းတဲ့မိဘများကိုဒီနာကိုဆောက်ပြီးကြောင်းခြင်းနာအောင်တရရံတို့တရနှစ်ရရံတို့နှစ်ရစသည်ဖြင့်ဆောင်းတင်းခြင်းနာအောင်ပြုစုတိုက်တွန်းပြီးခြင်းအပြင်မိဘရဲ့ကျေးဇူးကိုဆက်ရရောက်ပါရင် ဒီကံဆိုခြင်းလူရမှုတွေနဲ့ပြုတဲ့မိဘများကိုဒီကံဆိုခြင်းကျင်လာအောင်ဗရာတရားကြီးဖြစ်လာအောင်တိုက်တွန်းလို့ဆိုပြီးခြင်းဟာမိဘကိုကျေးဇူးဆက်ရရောက်ပါ၏ဝိပဿနာတရားကိုအာမထုတ်ပြီးမိဘများကိုဝိပဿနာတရားကိုအထုရှင်လာအောင်တိုက်တွန်းခြင်းဟာမိဘရဲ့ကျေးဇူးတွေကိုထိုက်လျောက်ကြည်အောင်ဆက်ရမရောက်ပြီဘူးလားဗျာ။ဒီတန်လေးမှတ်တမ်းလေးတင်လိုက်။မြင်းမောရွှေတောင်းမိဘကျွေးကို ကောင်းစွာသဗ္ဗေဝတိယေသရမရှိသူမိဘများကိုသရတရားရှိပါသည်မြင်းကိုရွှေတောင်းမိတာကျွင်းကိုကောင်းစွာသဗ္ဗေဝတိကြီး ဏမရှိသူမိဘများကိုသီလတရားရှိပါစေမြင့်လို့ရှိတောင်းမိဘကျွေးကိုကောင်းစွာသဗ္ဗေဝတိယေဝန္တုတ္တသူမိဘများကို ဝန်သူတရားကင်းပါစေမြင်းမို့ရွှေတောင်းမိပါကျွေးကိုကောင်းစွာသတ္တေဝတိရေမြညာမရှိသူမိပါများကိုမြညာတရားရှိပါစေမြညာတရားရှိပါစေ ဤတိနေဝဟောညွန်ပြဆတ်ကြကျေးဇူးတွေဒေဓမ္မဗုဒ္ဓအလိုကြဆိုရမှမသွေဒီအဲ့လိုမိဘများကိုမိမိတို့ကကျေးဇူးအထိုက်မရောက် ကြည်အောင်ဆက်လို့ရတယ်ဆိုရင်ကတော့ဒီတရားတရားမရှိတဲ့မိဘများကိုတရားတရားကြီးရှိလာအောင်ယုံကြည်မှုကြီးအားကောင်းလာအောင်သီလမဆောက်တည်တဲ့မိဘများကိုသီလဆောက်တည်ခြင်းလာအောင်ဒီကဆုတ်ခြင်းမှုကြီးနဲ့တဲ့မြစ်စီရာရင်းများဝန်တိုမှုရင်းများနေတဲ့မိဘများကိုဒီရှင်ကန်းရင်လူကျင်တန်းကျင်လာအောင်ဝိပဿနာတရားကြီးအားမထုတ်သေးတဲ့မိဘများကိုဝိပဿနာပညာရေးနဲ့ပညာရေးရအောင်ဒီလိုကပြောဆိုတိုက်တွန်းပြီးတော့ဝိပဿနာတရားကြီးအားထုတ်အောင် အဲလိုရုပ်တုတိုက်တွန်းပြီးနေဆိုရင်အဲ့ဒီသာသမီဟာမိဘရဲ့ကျေးဇူးတရားတွေအထိုက်နဲ့ရောက်ကြည်အောင်ဆက်ရမရောက်ပြီဘူးလားဗျာဒီတော့ဘုန်းကြီးတို့ယောဂီများမိဘရဲ့ကျေးဇူးတရားကိုကြည်အောင်ဆက်ချင်ရင်အထူးအဖြင့်တော့ဝိပဿနာတရားကိုအထုကိုတိုက်တွန်းမှာပါဠိတိုက်တွန်းရမယ်ဝိပဿနာတရားကြီးအားထုတ်လို့အဲဒီမိဘများဝိပဿနာတရားကြီးအားထုတ်လို့ဝိပဿနာပညာကြီးဖြစ်နေ ဒါရမီလူရှိလို့လက်ပညာဘူပညာတွေနဲ့ဖြစ်သွားမယ်ဆိုရင်ဘုန်းကြီးတို့အောက်ပြသောတာပန်လောက်ရသွားရင်အပေဆင်းရဲတွေငြင်းနိုင်မိဘူးလားဒီအဲ့လိုကိုကျေးဇူးတရားကြီးကြည်အောင်ဆက်ရမှာဟုတ်တယ်မလားဗျာအဲ့တော့ဘုရားရဲ့ကျေးဇူးတရားကြီးမဆန့်နိုင်ထားဘူးဘုရားကတည်ပြီးလို့ပါလေတကယ်လို့မိဘတရားကြီးကမိဘရဲ့ကျေးဇူးတရားတွေကိုမဆန့်နိုင်ထားဘူးကျေးမစွတ်ပါနဲ့လို့ဘုရားတည်ပြီးလို့ပါလေမိဘများကိုကျေးမစွတ်ပါနဲ့ ဒီကများအပေါ်မှာမိမိတို့မစော်ကားမိပါစေနဲ့လို့ဘုန်းကြီးတတိပေးလိုပါတယ်တကယ်လို့မိဘရဲ့ကျေးဇူးကိုမဆန့်လို့ဘာမှမဖြစ်ဘူးအဲဒီမိဘကျေးဇူးမဆန့်လည်းမဆန့်နိုင်ဘူးကျေးဇူးတရားကိုစွတ်ပြီးကျေးဇူးကမ်းပြီးမိဘပေါ်မှာစော်ကားမော်ကားဖြစ်ပြီးဆိုရင်တော့အဲ့ဒီပုဂ္ဂိုလ်ဟာအဲ့ဒီသာသမီဟာချမ်းသာမလားဆင်းရဲမလားဗျာအဲ့လိုဆင်းရဲဒုက္ခရောက်တာတော့တာရကလေးကိုဘုန်းကြီးထုတ်ပြခြင်းပါလေ။ ကမ္ဘာမြတ်စွာဘုရားလက်ထက်တော်ခါကာလတုန်းကဗာရာဏသီပြည်မှာဂရီ80ကျွယ်ဝချမ်းသာတဲ့တထေကြီးတထေတော်ကြီးတွေရှိပါတို့မှာသားလေးတယောက်ရှိတယ်အဲ့ဒီသားလေးရဲ့ညီကမိတ္တဝိန္ဒကာသူပါလိမ့်မယ်အဲ့တော့သားလေးတယောက်ထဲမှာမိဘများကအလိုလိုက်ကြတော့အမိုက်စောကားမိဘပေါ်မှာလည်းမိဘမန်းရဲ့လို့မသိလူကြီးသူမပေါ်မှာလည်းလူကြီးသူမရဲ့လို့မသိဘုရားတရားတန်ခါယရဏသုံးပါးပေါ်မှာလည်းကြီးညိုမှုယုံကြည်မှုဆိုတဲ့တရားမရှိသီလလည်းမရှိ မိဘနှစ်ပါးကတော့ဖြင့်တကယ်ကိုမြတ်စွာဘုရားရှင်ရဲ့တတိကာရီတာဝကရီသောတာပန်အရိယာပုဂ္ဂိုလ်ကြီးဖြစ်တယ်။ဒီနေ့ကားခင်ဖြစ်တဲ့ပုဂ္ဂိုလ်ကြီးကွယ်လွန်သွားတဲ့အခါကျတော့မိခင်နဲ့နှစ်ယောက်ချင်းနေရမိခင်ဖြစ်တဲ့ပုဂ္ဂိုလ်ကလည်းပဲတန်းလေးဖားတဲ့သုတန်းလေးပဲဆိုပြီးအလိုလိုက်တယ်။အဲလိုအလိုလိုက်ပြီးတန်းကမိုက်စော်ကားနေတယ်။မိခင်ပေါ်မှာအမျိုးမျိုးအနိုင်ကျင့်နေတယ်။အဲတော့မိခင်ရဲ့အာခွက်ပြုတ်ခွက်ပြိနေတဲ့သားဖြစ်တော့အမျိုးမျိုးမိခင်ပေါ်မှာအမျိုးမျိုးအနိုင်ကျင့် အဲဒါမိခင်ရဲ့ပေါ်ကနေပြီးတော့ရသမျှပစ္စည်းဥစ္စာတွေရအောင်အမျိုးမျိုးယူတုံဖြုံးအဲလိုနဲ့တဏှိရောကာကနာကြတော့မိခင်ဖြစ်တဲ့ပုဂ္ဂိုလ်ကိုကျွန်တော်အတမယတသိန်းလို့ခြင်းနေအဲတော့အတမယတသိန်းလို့ခြင်းနေဆိုတော့မိခင်ဖြစ်တဲ့ပုဂ္ဂိုလ်ကတိုင်းဒီလောက်များကြတဲ့ပစ္စည်းတွေပါလို့ဖို့လေဟာကျွန်တော်တကယ်ချင်းပေါင်းတင်နေတဲ့နေသိမ်းမောနဲ့တခြားတနိုင်ငံကိုထွက်ပြီးတော့နေသိမ်းမောနဲ့ကုန်ပစ္စည်းတွေရောင်းဝယ်လို့မယ်ကုန်ကဲလို့မယ်ပေါ့တိုင်း အမေတို့ကလို့ရှာတားခဲ့တဲ့ပစ္စည်းတွေကဒါထိုင်သုံးပြီးတော့ဒါရဲ့စသက်တာထိုင်သုံးလို့တော့မကုန်နိုင်ပါဘူးဒါရင်အဲဒီတော့ဒီလောက်တော့နေဝေးတဲ့ဝေရင်းချမ်းကြီးချကိုတော့ပြီးတော့မရှာပါနဲ့တကယ်လို့ငါသားကြခြင်းနဲ့ဆိုရင်လည်းကိုပြီးကိုမြို့ကိုရွာမှာဒီဝေရင်းလေးတွေထုတ်ပြီးတော့ငါသားပြုလုပ်မယ်ဆိုရင်လည်းဖြစ်ပါတယ်ဒါရင်မိခင်ဖြစ်တဲ့ပုဂ္ဂိုလ်တော့ရင်းချမ်းကြီးချသွားမှာကိုအင်မတန်ဆိုရင်အဲလိုဆိုရင်လည်းအတွက်ကြောင့်မိခင်ဖြစ်တဲ့ပုဂ္ဂိုလ်ကတားတားပြတဲ့ပုဂ္ဂိုလ်ကမရဘူး အဲ့လိုမရတဲ့အခါကျတော့ဒါရင်တားလူကျင်တဲ့အရာကိုလည်းအမိပြင်းနေဒါပေမဲ့တားဘယ်မှမသွားပါနဲ့ဒါရင်အမျိုးမျိုးတောင်းပါဘယ်လိုမှတောင်းမှလို့မရဘူးကတကယ်ချင်းလေးနဲ့ဘယ်လိုချင်းကြားတယ်ဘယ်လိုဟောထွက်မဲ့စသည်ဖြင့်ပြောဆိုပြီးတော့အဲ့တော့မြင့်မြင့်ပြည့်တဲ့ပုဂ္ဂိုလ်ကရှေ့ရနေမျိုးမျိုးပုံမှန်ကန်းကန်းလာတားရခါကလာကြတော့အဲ့ဒီသားဖြစ်တဲ့မိတ္တဝိနကအမြင့်မြင့်တဲ့ပုဂ္ဂိုလ်ကိုခင်ဗျားကြီးနေရတဲ့ကရှုပ်တယ်ဆိုပြီးတော့တခါရဲ့အပေါ်ဝရက်နေတဲ့မိခင်ကိုတခါတွန်းလဲပြီးတော့ပြောသွားတယ် အဲလိုတုံးလဲသွားလိုက်တဲ့အခါကျတော့မိခင်ဖြစ်တဲ့ပုဂ္ဂိုလ်လဲသွားတဲ့အပေါက်ဝါမှာတခါတည်းသားဖြစ်တဲ့ပုဂ္ဂိုလ်ကအဲ့ဒီမိခင်ဘဝကနေကျော်လွှတ်ပြီးတော့ထွက်သွားတယ်။အဲဒီမှာသားဖြစ်တဲ့ပုဂ္ဂိုလ်ပေါ်မှာရှိခင်တဲ့စိတ်နဲ့မိမိဖြစ်တဲ့ပုဂ္ဂိုလ်ကတော့အမျိုးမျိုးလှမ်းပြီးတော့ခေါ်ပြီးတော့တောင်းပန်ပြီးနဲ့ဘယ်လိုမှမရဘူးသားထွက်သွား။အဲလိုနဲ့သူ့ရဲ့အပေါင်းအသင်းဖြစ်တဲ့တငယ်ချင်းတွေနဲ့တခါတည်းလှေနေမောနဲ့တခြားတနေရာကိုသွားပြီးတော့ကုံကုံရောကုံဝဲသွားမယ်ဆိုပြီးထွက်သွားလိုက်တာခုနှစ်ရက်မြောက်တဲ့နေ့တနည်းမြောက်တဲ့နေ့ပါလိမ့်မယ်။ ဒါမှခုနှစ်ရက်မြောက်တဲ့နေ့ကျတော့သူတို့ပါသွားတဲ့လေလင်းမိုးကြီးဟာတခါတည်းကြောက်ဆင်းရချတယ်လို့ရပ်တန့်သွားတယ်။အဲ့လိုရပ်တန့်သွားတဲ့ကာကနာကျတော့လေတကြီးတင်းမောတကြီးဖြစ်တဲ့လေတကြီးဖြစ်တဲ့ပုဂ္ဂိုလ်ကအဲ့ဒီမှာအမျိုးမျိုးပုံပုံကိရိယာတွေကိုစမ်းစစ်ကြည့်လိုက်တဲ့အခါဘာမှပြည့်စည်တာမရှိဘူး။မရှိတဲ့အခါကလည်းကြတော့စဉ်းစားတယ်ငါတို့ရဲ့လေပေါ်မှာတော့ဖြင့်သူယုံမှာပါနေပြီ။အဲ့တော့သူယုံမှာပါနေတဲ့အတွက်ကြောင့်မို့ငါတို့သူယုံမှာမဲချမယ်။ပါမဲချမှာလေ။ အဲဒီမှာသူတို့မှမဲကြနေဆိုပြီးတော့နာမည်ကြီးတို့ပြီးမဲနေနှိုက်ကြရင်နှိုက်တဲ့အခါကျတော့ပထမဦးဆုံးနှိုက်နေတဲ့အချိန်မှာပဲမိစ္ဆာဝိနကမဲကြရင်ဘသူမဲကြပါလိမ့်မယ်မိစ္ဆာဝိနကကဘာကြောင့်ဒီတရုံမှမဲကြတာလဲဆိုမိခင်ပေါ်မှာပြင်မလို့လားမပြင်မလို့လားမိခင်ပေါ်မှာပြင်မလို့ကိုကြီးတတိပေးရစီမိခင်နဲ့ဖခင်နှစ်ဦးရှိတဲ့အချိန်မှာအဓိကမိခင်ပေါ်မှာပြင်မရင်ပုံပြစ်ကြီးတယ် လူရင်ဟာတခါကိုလဆွဲလာလွယ်ပြီးတော့မွေးဖွားလာရတဲ့ပြုစုရရထုတ်တင်လာခဲ့ရတဲ့မိခင်ဖြစ်တယ်။ဒါကြောင့်မို့မိခင်ပေါ်မှာပြင်မှန်းရင်ပို့ပြီးတော့အပြစ်ကြီးတယ်။ယခုလုံးကဝိနကမိခင်ပေါ်မှာတခါနဲ့ပြင်မှတ်ပြီးကြော်တော့ကိုကြော်ပြီးတော့သွားနေတဲ့အပြစ်တွေတွန်းနေခဲ့တဲ့အပြစ်တွေအဲဒီမှာသူတို့မှမဲပေါက်တဲ့ကဒုတိယအချိန်မေတ္တာဝိနကရဲ့တငယ်ချင်းပေါက်တဲ့နေကမပြင်မှတ်ဘူးတတ်နိုင်ပါဆိုတော့ဒုတိယအချိန်နှိုက်တယ်။နှိုက်တဲ့အခါမှာလည်းဘယ်လိုပေါက်တာပါလိမ့်မယ်။မေတ္တာဝိနကပဲ။ နောက်တစ်ခါမကျေနပ်လို့တတ္တရာအချိန်နဲ့ပြန်တော့လေဘသူပြန်ပေါက်တယ်အဲဒီခါကျတော့မှအဲဒီမှာမေတ္တာဝိနကကိုဒီလိမ့်သိမောဟနဲ့ပြစ်ချမယ်ဆိုတဲ့ခါကျတော့တကယ်ချင်းပေါက်တဲ့ကဒီတိုင်းတော့မချပါနဲ့အဲ့တော့ပေါင်းပွဲပြီးတော့သူ့ကိုပေါင်းပွဲတင်ပြီးပြစ်ချမယ်ဆိုပြီးတော့အဲဒီမှာမသိအောင်ပေါင်းပွဲတင်ပြီးပြစ်ချလိုက်တယ်အဲဒီကမှပေါင်းနဲ့မျိုးပါပြီးတော့သွားလိုက်တာသူဟာဘယ်လိုအောင်မျိုးပါသွားတယ်လဲဆိုတော့တခါတည်းမျိုးပြီးတော့အဲဒီသမုဒ္ဒရာပင်လယ်ပြင်ထဲမှာမျိုးပြီးတော့ပါသွားလိုက်တာ အဲ့လိုမျောပန်သွားရင်းနဲ့ဘယ်ကိုရောက်သွားတယ်လဲဆိုတော့အပေါက်၄ပေါက်ရှိတယ်အဲ့ဒီမှာမြို့တကားကြီးရောက်သွားတယ်အပေါက်၄ပေါက်ရှိတယ်၄မျက်နှာ၄ပေါက်ရှိတယ်အဲ့ဒီ၄ပေါက်ရှိတယ်မြို့တကားကြီးရောက်သွားတယ်မြို့ကလည်းအင်မတန်မှစီကားပြီးတော့လူတွေနဲ့တခါတည်းဝင်ညာထွက်ကြသွားကြလာကြအဲ့လိုစီကားဒါနဲ့ပဲသူကလည်းပဲအဲ့ဒီမြို့ကနဲ့ရက်ပြီးတော့အဲ့ဒီမှာမြို့ထဲဝင်နေဆိုပြီးဝင်သွားတော့အဲ့ဒီသူရောက်သွားရင်မြို့ဟာတကယ်ချင်းနေတာကတော့သူကအင်မတန်စီကားတဲ့မြို့ကြီးလို့ချင်းနေတာတကယ်တော့ပြင်အဲ့ဒီနေရာဟာဥတ္တာရငရဲဖြစ်တယ်။ တန်ရဲပါလိမ့်မယ်မတည်သေးပဲနဲ့လူသားဘဝအရှင်လက်လက်နဲ့သူဟာဥဒ္ဒါရငရဲကိုမရောက်ပြီဘူးလားဗျဒါဘုရုပ်ပြင်းမှလို့တယ်နိအင်းမိဟာကိုပြင်းမှခဲ့တဲ့အတွက်ကြောင့်ဥဒ္ဒါရငရဲရောက်အဲ့ဒီရောက်သွားတဲ့ခါကာလကျတော့လူတွေကသွားလာနေကြတာကပြန်မှန်ခမ်းတဲ့လူတွေသွားလာပြီးတော့နေကြတယ်ကောင်းပေါ်မှာလည်းပဲတခါတည်းပင်လုံးစက်ပြီးခုန်နေအဲ့ဒါကိုဒီမှာမိတ္တဝိရကမြင်ရတဲ့အမြင်ကတော့တခါတည်းလူတွေကကောင်းတွေပေါ်မှာကြာပန်းကြီးတွေပန်ထားတယ်လို့သူထင်နေတယ် ဒါတွေလို့ထင်နေပါလိမ့်မယ်အဲဒီမှာကြာပန်းကြီးတွေပန်တာတယ်လို့ထင်ပြီးတော့အဲဒီမှာဒါတွေကိုကြည့်ပြီးတော့သူကလှတယ်လို့ထင်ပြီးတော့အဲဒီမှာအနန္တရောက်လာတဲ့ပုဂ္ဂိုလ်ဟိုပြောကြရကြီးကျွန်တော်ကိုလည်းပဲအဲဒီကကြာပန်းကြီးပြေးပါအောင်တောင်းတာပေါ့တောင်းတဲ့အခါကလည်းကြတော့ဟိုကကြာပန်းမဟုတ်ဘူးဒါဟာတဟိုတင်လုံးဆက်ကြီးတွေငါတို့ရဲ့အဖြစ်တိုင်းငါတို့ခံနေရတာပေါ့ဒါတင်လုံးဆက်ခေါင်းကိုတင်လုံးဆက်ကုတ်ခံနေရတာပုသန်ကြီးရင်းနေတာကိုသူကတကယ်ကြာပန်းကြီးလို့ထင်နေတယ် အဲ့လိုထည့်ပြီးတော့လန့်တောင်းတဲ့အခါကလည်းဟိုကပြောပြလို့လည်းမရဘူးသူကခမည်းမပြီးခြင်းနဲ့ပြောတယ်ဆိုတော့ဒါနဲ့အင်းဟိုပုဂ္ဂိုလ်ကစဉ်းစားရင်ငါရဲ့ကံဟောင်းကံကြွေးတော့ပုံမီမကောင်းဘူးအဲ့တော့ငါလိုပဲမိဘကိုပြင်မာခဲ့တဲ့ပုဂ္ဂိုလ်ထင်တယ်အဲ့တော့သူတောင်းတဲ့ဟာကိုငါပြေးလိုက်မှပဲဆိုတော့အဲ့ဒီမှာခမည်းလူချင်းနဲ့အဲ့ဒီမှာကြာပန်းကြီးယူပြီးတော့ဗျာဆိုခေါင်းကတင်လုံးဆက်ကိုတစ်ခါရပတ်ပလိုက်တယ်အဲ့ဒီကံမှာမိတ္တဝေနကရဲ့ခေါင်းကိုသွားဆွပြီးတော့တစ်ခါလည်းတင်လုံးဆက်ကခုတ်တော့တာပဲ။ အဲတော့တင်းလုံးကကုတ်ပြီးတော့ဒီမှာမသေးပဲနဲ့အရှင်လက်လက်နဲ့ပဲဥဒ္ဒရာငရဲကိုကြပြီးတော့ဥဒ္ဒရာငရဲမခံရပြီဘူးလားဗျာအဲလိုတင်းလုံးဆက်ကြီးခုခံပြီးတော့တကံငရဲကြခံနေရတာဘသူ့ကိုပြင်းမှန်းမိလို့လဲဒီဘုန်းကြီးတို့ယောဂီများအဲ့ဒီငရဲဘန်းကိုသူ့စိတ်ထဲမှာ ကြာပန်းကြီးထင်နေတာဘုန်းကြီးတို့ဗမာစကားရှိတယ်လေမရေပန်းကိုရွှေပန်းထင်တယ်စကားမရှိပြီဘူးလားဗျာအခုအဲ့ဒီမိတ္တဝေနကဟာဒီတိုင်းနဲ့ငရေပန်းကြီးကိုသူဟာကြာပန်းကြီးထင်ပြီးတော့တောင်းယူပြီးတော့အရှင်လတ်လငရေမခံစားရပြီဘူးလားဓမ္မူကကိုစော်ကားလို့သူ့ကိုစော်ကားလို့လေဒီဒါရင်လားဆိုတော့ဘုန်းကြီးတို့ကြည့်လိုက်အောင်ကြီးရှင်မမောက္ကလမထေရကြီးကြည့်အောင်ရှင်မမောက္ကလမထေရကြီးကလည်းနုဇင်ခါကာလတုန်းကမိဘနှစ်ပါးကို ဇနီးမယားရဲ့စကားကြောင့်မိဘနှစ်ပါးကိုတိုးရဲခေါ်ပြီးတော့နှိပ်ဆက်ဘလူပြုခဲ့တာလည်းမရှိခဲ့ပြီဘူးလားအဲလိုမိဘနှစ်ပါးပေါ်မှာပြင်မာကျူးလွန်ခဲ့တဲ့အဖြစ်တွေကြောင့်ဘဝပေါင်းတရားတိုင်တိုင်းနဲ့အဲ့လိုခုဒသမယတွေနဲ့နှိပ်ဆက်ခံရတယ်ဘဝပေါင်းဘယ်လောက်နှိပ်ဆက်ခံရလဲဘဝပေါင်းတရားတိုင်နဲ့ခုဒသမယတွေရဲ့အနှိပ်ဆက်အတတ်ပြခံရတဲ့နောက်ဆုံးဘဝရှင်မနောကလမထေရကြီးရဲ့ဘဝတကူအရာမှာဣတိရရတော်မူတဲ့ဘဝမှာရောက်တဲ့အချိန်မှတောင်မှပင် ခုနတည်းများတွေရဲ့အတ္တပြဆင်ရပြီးတော့ပြိမိကမဝင်ဆင်ရပြီဘူးလားဓမ္မိဘကိုပြင်မလို့လားမပြင်မလို့လားဒါကြောင့်မိဘပေါ်မှာစောကံမောကလုတ်ခဲ့တဲ့ပုဂ္ဂိုလ်များမိဘပြင်မမိခဲ့တဲ့ပုဂ္ဂိုလ်များဒီအဖြစ်တွေကတနေ့တစ်ချိန်မှာပြန်ပြီးတော့အကျိုးမပေးပြီဘူးလားဗျာဒါကြောင့်ဘုန်းကြီးတို့ယောဂီများမိဘများကိုကျေးဇူးမဆန့်နိုင်ရင်သာနေပါအဲဒီမိဘရဲ့ကျေးဇူးကိုတော့မစွတ်ပါနဲ့ကျေးဇူးမကမ်းပါနဲ့မိဘပေါ်မှာ မစော်ကားပါနဲ့လို့ဘုန်းကြီးတတိပေးလိုပါတယ်နော်တကယ်လို့မိဟာဆိုတာမိလိုတာတကယ်ကိုရိုးရိုးတည်တည်ကျေးဇူးတရားသိပြီးပြုစုမယ်လုပ်ကျိုးမယ်ဆိုရင်ပညာရှိသူတော်ကောင်းတွေရဲ့အချီးမွမ်းရောမခံရပြီဘူးလားနောက်ကဒုက္ကတိတို့လည်းမရောက်နိုင်ပြီဘူးလားဒါကြောင့်ဘုရားရှင်ကိုရောမြတ်ကြီးကတာယနာပါရိသယယမတ္တာပိတုတုပန္တိတာဣတိဝနံပတံတန္တိပစ္စေတကိပမောတတိ မာတပိတုသူမိခင်ဖာခင်ကျေးဇူးရှင်တို့၌ဒါယနာပါရိသယာယထို့သောသဘောရှိသောပြုစုအလုပ်ကျွေးခြင်းဖြင့်ဗန္ဒီတာတိလိမ္မာဉာဏ်ပညာရှိကုန်သောအမျိုးကောင်းသောအမျိုးကောင်းသမီးတို့သည်ဗန္ဒီတာပညာရှိသူတော်ကောင်းတို့သည်နန္ဒောမိဘနှစ်ပါးကိုပြုစုလုပ်ကျွေးသောသူကိုဣတိဝါဤပြစ္ဆုပံဘဝ၌ပင်လျင် ပတံတံတိချီးမွမ်းကြပေကုန်၏တောတုမိဘကိုလှုပ်ကြွေသောသူသည်ဝိဇာတမလောဘဝသို့ရောက်၍တကိနယဌာနနလောက၌ဗမောရတိကောင်းစွာမတွေ့မွေ့လျော်ရပါ၏တည်း ထိုလိုမိဘရဲ့ကျေးဇူးတရားတွေသိလို့အဲ့ဒီမိဘကိုကျေးဇူးတရားတွေသိပြီးတော့ကျေးဇူးတရားတွေဆက်မယ်လို့ကျွေးမယ်ပြုစုမယ်ဆိုပါရင်ပညာရှိသူတော်ကောင်းတို့ရဲ့အကြီးအမှန်ကိုလည်းမခံရပေဘူးလား။နတ်ရာတုတ်တိတို့လည်းမရောက်နိုင်ပေဘူးလား။ဒါရင်လားဆိုတော့မိဘရဲ့ကျေးဇူးတရားတွေကိုဆက်မယ်ဆိုရင်လူသားတယောက်အနေနဲ့မဆိုထားပြီးရဟန်းတော်များတောင်းမှဆွမ်းခံပြီးတော့မိဘကိုပြုစုလုပ်ကြည့်ကောင်းတယ်။ ရဟန်းတော်တွေလည်းမိဘကိုမလို့ကြိုးကောင်းမိဘူးလားမိဘကျေးဇူးတွေမဆက်ကောင်းမိဘူးလားမိဘရဲ့ကျေးဇူးတရားတွေကိုစက်ခဲ့တဲ့သာရကလေးအနေအချင်းထုတ်ပြီးတော့ပြန်ရရင်ဘုန်းကြီးတို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးတာဝတိပြင်ကိုဇေတဝန်ကျောင်းတော်မှာတင်တုံးပြီးတော့နေစဉ်တထေးတန်တဲ့ကဘုရားရှင်ကိုရောမြတ်ကြီးရဲ့တရားတော်ကိုနာကြားရတဲ့ကာလကြာတော့အဲဒီမှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့သာသနာတော်ကိုဝင်ရောက်လို့တဲ့ တရားတရားတွေဖြစ်ပေါ်လာပြီးတော့မိဘများတန်းဆက်ပံပြီးတော့မိဘများကလည်းတာလေးတရားကိုခွင့်မပြုလို့ဒါတွေနဲ့အတင်းအကျပ်နေရဘုန်းတော်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးတန်ဝတိပြင်ပေါ်စေတော်ဆွေကြောင့်ကင်းအောင်မှုရောစံပြောတော်မူခြင်းအဲဒီမှာတထေလတူဟာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့တရားတော်ကိုနာကြားရလို့သာသနာတော်ကိုယုံကြည်မှုဆိုတဲ့တရားတရားတွေဖြစ်လာပြီးတော့ယဟန်ပြုခြင်းနဲ့စိတ်ကြီးဖြစ်လို့ အဲဒီမှာမိဘနဲ့တန်ဆွတ်တန်နေကမိဘနှစ်ပါးကခွင့်မပြုလို့တဝိရိတော်သားဖြစ်နေတဲ့အတွက်ကြောင့်မို့ခွင့်မပြုလို့တို့တော့သာသနာတော်ကိုဝင်ရောက်နေလို့တဲ့တာရဲ့ဆန္ဒပြင်းပြမှုကြောင့်မိဘများခွင့်မပြုခြင်းပြမဲ့လို့လည်းခွင့်ပြုလိုက်ရတယ်ဒီကမ္မယဟန်ပြုပြီးရခါကရကြတော့ကံကြီးကံငယ်ဆောင်မှုဆောင်နည်းတွေသင်ကြားလို့တဲ့အတွက်ကြောင့်မို့သာဝတိကျိုးစီတော်အကြောင်းတော်မှာငါးနှစ်တိုင်တိုင်ကံကြီးကံငယ်ဆောင်မှုဆောင်နည်းတွေသင်ကြား အဲလိုသင်ကြားပြီးတဲ့အခါကဏ္ဍကြတော့မှမိမိကသံတရာဝတ္တဒုက္ခတောသံတရာဝတ္တိကလွတ်မြောက်ရဖြစ်တဲ့အကျင့်တရားဟူကျင့်ကြအားထုတ်ဖို့ဆိုရင်အနေအချင်းသာသနာတော်ဝင်ရောက်လာခဲ့တာယခုချိန်ဒီအောင်ငါတရားအမထုတ်ရသေးပါလားလို့အဲဒီမှာဥပ္ပဒေဆရာတန်ကနေပြီးတော့ကမ္မထံတရားတွေတောင်းပြီးတဲ့ခါကဏ္ဍကြတော့တပိတ်တလုံးသင်္ကန်းသုံးတင်နဲ့တွဲထွက်ပြီးတော့လာခဲ့ ဒီလိုတိုးတိုးပြီးသိလျော်ရောက်တဲ့နေရာတဏရောက်တဲ့ခါကလာကြတော့တရားကြီးအားထုတ်လိုက်တာကာယဝေနာစိတ္တဓမ္မဆိုတဲ့တတိပဒတရားကြီးကိုအားထုတ်သောအတုတေခန္ဓာလမနေဤရာဘုံမိဘအနေအချင်းအငြိဣရိယာမူယချင်းဣရိယာဘုဒ္ဓချင်းဣရိယာဘုလျောင်းမြင်ဣရိယာဘုပဲဣရိယာဘုမှာမလွတ်စေနဲ့ပေါင်းများအထုတ်ပြီမယ်လို့လည်းပါရမီမပြည့်စုံတဲ့ခန္ဓာလကြတော့တရားသူမရပါဘူး အဲဒီယန္နဘုံလေးကဘယ်လောက်ဒီအောင်အားထုတ်ကြလဲဆိုရင်7နှစ်တိုင်တိုင်းဘယ်နှစ်ပါလိမ့်မယ်။7နှစ်တိုင်တိုင်းတရားကိုကျူးစာအားထုတ်ပြင်လို့လည်းတရားသူမရ။သို့တော့ကိုယ်နဲ့ကြောက်တဲ့နေရာတို့ပြီးတော့နေနေတနေ့တော့သင်္ခါကနာအဲ့ဒီဇေရမကျောင်းတော်ကနေပြီးတော့အာဂန္တုတစ်ပါးချွတ်ရောက်လာခဲ့တယ်။အဲ့လိုမိမိသင်္ကန်းကျောင်းကိုရောက်လာတဲ့ခါကနာကျတော့သင်္ခါပေကကြွလာပါတယ်နေရာလိုလျှောက်တော့အဲဒီမှာငါရှင်နဲ့ငါတာဝတိပြည်စည်းတော်ကြောင့်တော့လာခဲ့တဲ့အကြောင်းကိုအမေကြီးရဲ့သာသနာကြတော့ရှင်ဗျာ ဒီလိုဆိုရင်အဲ့ဒီတာဝတိမြို့မှာရှိပြီးတော့နေတဲ့ခဏိယပဒနာမှာအမိရတော့ပြင်ဘယ်လိုပဲလို့ခေါ်ပါတယ်အဲ့ဒီလိုတတိယတတိကတော်ကြီးတို့များကျန်ကတာလုံးမှာကြပါရလားခရလို့အဲ့ဒီလို300မထေလေးကနေပြီးတော့မေးလျှောက်တဲ့ခါကလည်းကြတော့အဲ့ဒီမှာတာဝတိမြို့ကကြွလာတဲ့အာဂလူညံတော်မတိကငါစီနဲ့ဒီအကြောင်းကိုမမေးပါနဲ့အဲ့ဒီတတိယတတိကတော်ကြီးကအင်မတန်မှတနာစရာကောင်းတယ် ဘယ်လိုနဲ့ဖြစ်ပါလဲဗျာအသက်မှရှိကြပါလေရဲ့လားလို့မိတဲ့ခါကြတော့ငါရှင်တက်တော့ရှိကြပါလေဒါရင်းနဲ့လို့သူတို့မှသားလေးရဲ့လို့တယောက်ထုံးလာကြတယ်အဲ့ဒီသားလေးကလည်းပဲသာမဏေတော်ဝင်ရောက်လာတဲ့ချိန်ကစပြီးတော့ယနေ့ထက်တိုင်အောင်မိဘများထံမှာတစ်ခေါက်မှပြန်မလာဘူးရဲ့အဲ့ဒီခါမှာမိဘနှစ်ပါးအသာကိုသားပေါ်မှာလွန်ဆွတဲ့စိတ်ကြီးနဲ့ဘာလို့မှမလုပ်ဘဲမတိုင်းနဲ့နေထိုင်လာခဲ့တဲ့ခါစီဝါဥစ္စာကြီးပြည့်လို့ ယနေ့နေ့ကကြီးပွားရေးဆုံးဖြတ်လာတဲ့အချိန်ကကလာကြတော့အခုတော့ပြင်ဖက်လက်ဆွဲပြီးတော့တောင်းရင်စားတောင်းနေရတဲ့ဘဝမျိုးရောက်နေပြီလို့အဲဒီလိုအာဂန္ဓုယဟန်တော်ကြီးပြောပြလိုက်တဲ့စကားကိုကြားလိုက်တဲ့ဆိုရင်လည်းတောရယဟန်လေးဟာမြင့်ကြီးတွေတွေတွေတွေကြာသူ့မှာတရားဥပဒေလည်းမပြည့်စုံဆယ်နှစ်တန်တဲ့တရားတွေအားထုတ်ပြီးနေလို့လည်းတရားကလည်းမရဒီခါကလည်းမှမြင့်ကြီးကြပြီးတော့ရှင်တရားတဲ့အဲဒီတတိကြီးတတိကတော်ကြီးလို့ဆိုတာတတိတော်ရဲ့မေတော်ကမတော်များဖြစ်ပါရင် ဒီလိုသာသနာတော်ဝင်ရောက်နေတဲ့ခြင်းဝင်ရောက်လာတဲ့ခြင်းကစပြီးတော့မိဘနှစ်ပါးဓမ္မတော်ရပဲနဲ့တပည့်တော်တိုးထွက်ပြီးတော့တရားကြီးအထုတ်နေခြင်းဖြစ်ပါလေ။ဒါကြောင့်တပည့်တော်ဒီနေ့ပဲမိဘနှစ်ပါးဓမ္မပြန်တော့လို့ဗျာဒီကြောင့်ကိုလည်းပဲရှင်များပဲတင်ပြပါတော့လို့အဲဒီမှာကြောင့်တင်ကနေလူရငယ်ပြီးတဲ့ကတပည့်တော်တင်ကန်းတော့တယ်နဲ့ပြန်လာပြီးတော့မိဘနှစ်ပါးကိုလှုပ်ကျွေးပြုစုတော်မယ်လို့ပြန်လာခဲ့။အဲဒီလိုပြန်လာတဲ့အခါကလည်းကြတော့အဲဒီမှာ တန်ဝတိရုပ်ကိုရောက်လာရဲ့ခါကဏကြတော့လမ်းကလမ်းကွာကြီးရောက်လာတန်ဝတိငွေတွေကိုသွားတဲ့လမ်းကတလမ်းဒီတော်ကြောင့်ကိုသွားတဲ့လမ်းကတလမ်းအဲဒီလမ်းဆုံးလမ်းကွာကိုရောက်ပြီးတော့လာတဲ့အခါမှာဘယ်လမ်းလဲရပါမလဲစဉ်းစားနေတယ်ဒါမိမိရဲ့နောက်ဆုံးအချင်းရောက်နေပြီဒီရောက်တဲ့ခါကျတော့လူဝင်ပြီးတော့မိဘနှစ်ပါးကိုပြည်သူလူကျိုးတော့မင်းလို့လာခဲ့အဲလိုနောက်ဆုံးအနေအချင်းများသွားရဲ့ရှင်ကိုယ်တော်မြတ်ကြီးကငါသွားရောက်ပြီးတော့ရှင်ဖို့ဥစ္စာကြော်ဦးမယ်လို့ အဲဒီရေခါကလေးတော့ဒီတော်ကျောင်းတော်သွားတဲ့လမ်းကြီးကိုတခါလေးရဟန်းတော်လေးလိုက်သွားဒီတော်ကျောင်းတော်ရောက်တဲ့အခါကလည်းကြတော့ဘုရားရှင်ကိုရောင်မြတ်ကြီးဓမ္မရောက်လို့ရှင်ဘုဥစ္စာနေတဲ့ရှင်ရှင်ကိုဥစ္စာပြီးတဲ့ချိန်မှာဘုရားရှင်ကိုရောင်မြတ်ကြီးကအဲဒီမှာအာနုတ္တနာနာတညာပြိတ္တကြီးကိုဗာတရားဟောနေတယ်လို့ဆိုရင်မာတုဘောဓကသုတ်တံဟောကြားတော်မူနေတယ်။ဗာသုတ်တံပါလိမ့်မယ်ဗျာ အဲဒီမှာသူဘုဒ္ဓသာသုတ်တံကိုမိဘကိုမိဘတို့ဤကျေးဇူးတရားကိုချီးမွမ်းပြီးတော့မိဘစေမိဘများကိုလူပုဂ္ဂိုလ်များမဆိုထားပြီးကျမ်းတော်များသိပင်ယမိဘကိုပြုစုလုပ်ကြည့်ကောင်းတယ်လွယ်ဒီလိုပြရှင်ကိုရောင်မြတ်ကြီးကမိဘရဲ့ဂုဏ်ကျေးဇူးကိုချီးမွမ်းပြီးတော့ဟောကြားတယ်ဆိုရင်တရားတော်လေးကလူထွက်လူတွေစိတ်ကြီးပြောက်ပြီးတော့ငါရဟန်းဘဝနဲ့ပဲပြုစုလုပ်ကြည့်မယ်ဆိုပြီးတော့အဲဒီမှာမြတ်စွာဘုရားကျောင်းတော်ကနေထွက်တာဝတိမျိုးတွင်တွား အဲဒီမှာမြင်းရှင်လေးရလက်ပြီးတော့တပုတ်ပိုင်လိုက်ပြီးတော့စားတယ်။ကြောင်မှုကြောင်တဲ့ပြဥစေတဲ့ဘုရားသူဘုရားတဲ့ဆိုတာလို့ရှာတပုတ်တော်ဇင်ဟကိုရောက်တဲ့ခြင်းကကလာကြတော့အဲဒီမှာဘုဘွားအိုနှစ်ယောက်တခါတည်းတည့်ရကြီးရင်ပြည့်ရအိုလုံးနဲ့သွားဖြစ်ပြီးတော့မျက်နှာလေးကျလို့ရုပ်ပြဆင်းရဲနေရခြင်းဖြစ်နေပြီ။အဲဒီမှာဘိုးအိုရတဲ့ပုဂ္ဂိုလ်ကနေပြီးတော့တရားရဲ့နာယံကိုမိပြီးတော့လင့်နေတယ်။အဲဒီဘိုးအိုရဲ့ပေါင်းပေါ်မှာမိပြီးတော့သတိဖြစ်တဲ့ပုဂ္ဂိုလ်ကဘွားအိုကလွတ်ပြီးတော့နေတယ်။ အဲဒီလိုတိုင်ပင်မင်းနေတဲ့ကြတဲ့မိဘနှစ်ပါးဓမ္မမိဘနှစ်ပါးရဲ့ရှိမှသွားပြီးတော့ရက်နေတယ်။ရက်တဲ့အခါကလည်းကြတော့ပတ်ခင်ဖြစ်တဲ့ပုဂ္ဂိုလ်မြင်တဲ့အခါကျတော့ရှင်မဤငါတို့ရှိမှတော့ခြင်းရန်တို့မိတပါးလာပြီးတော့ဆောင်ရနေတယ်။ငါတို့မှလည်းပဲပတ်မှလူစင်းရတန်စင်ရမရှိ။အဲလိုရှင်မဤသွားပြီးတော့ကရောဇွန်ကြီးလောင်းလိုက်တာဆိုပြီးတော့အဲဒီမှာကရောဇွန်သွားလောင်းခိုင်းတယ်။အဲဒီမှာသတိဖြစ်တဲ့ပုဂ္ဂိုလ်ကနေပြီးတော့အဲဒီဆရာတော်ကနေဆင်းပြီးတော့ရှင်ဘုရားတပည့်တော်တို့မှလောင်းနေရလူတွေရမရှိပါ စားစရာမရှိလို့သူတော်စီမှာတောင်းရပြီးတော့စားတောင်းနေရတဲ့ဘဝဖြစ်ပါတယ်ဒါကြောင့်တတိတော်တို့နဲ့တရားသာကျွမ်းနေပြီးတော့တရားနေရာကိုကြွပြီးတော့အလူကံတော်မူပါဗျာတတိတော်ကတော်သွန်းလောင်းပါရဲ့တရားဆိုပြီးတော့အဲဒီမှာရဟန်းတော်လေးကိုရှိကိုဥချကတော့လေကတော့ပြီးတော့ပြန်လာပြန်လာပြီးတော့အဲဒီမှာသူ့ရဲ့အဖိုးကြီးနဲ့မှလာပြီးထိုင်နေတဲ့အခါကျတော့ခဏကြာလို့အဖိုးကြီးကကြည့်လိုက်ကြတော့ကိုယ်တော်လေးမပြန်ဘူးမမြင်မြင်နဲ့ရက်နေတာကိုမြင်တဲ့အခါကျတော့ကျွန်တော်ရှင်မကြီးကြီးစမ်းမအောင်ဟိုကိုယ်တော်လေးမပြန်ဘူး မပြန်နာထောက်တော်ဟောဒီကိုရဏီဟာငါတို့ရဲ့တန်လေးပြန်ဖြစ်နေမလားသွားပြီးတော့ဒီဒီချာချာကြည်စမ်းမှဆိုတော့အဲဒီမှာမိခင်ဖြစ်တဲ့ပုဂ္ဂိုလ်ကသွားပြီးတော့ကြည့်ရတဲ့အခါကျတော့အဲဒီယဟန်တော်လေးအနည်းငယ်ကပ်ကြည့်လိုက်တယ်ဆိုရင်လည်းယဟန်တော်လေးရဲ့မျက်လုံးအိမ်ထဲကမျက်ရည်တွေကတစ်ခါတည်းကျတယ်။အဲဒီမျက်ရည်ကျနေတာတွေ့ရတော့မှမိခင်ဖြစ်တဲ့ပုဂ္ဂိုလ်ကလည်းဒါငါတို့တားလေးလို့ဆိုပြီးတော့တခါနဲ့ဖက်ပြီးတော့ငိုလိုက်တော့မှဟိုကဖခင်ဖြစ်တဲ့ပုဂ္ဂိုလ်တရားပေါ်ဆင်းလာပြီးတော့မိကနှစ်ပါးက တန်းရင်ခြေတော့နှစ်ဖက်မှာတခါတော့ဆင်းပြီးတော့ငိုကြတယ်အဲ့လိုငိုတဲ့အခါမှာမိမရဲ့မျက်နှာမျက်နှာကတန်းငယ်ရဲ့ခမိုးပေါ်မှာတားတော်ရဲ့ခမိုးပေါ်မှာကျလို့အဲ့ဒီတန်းတော်ညာတော်လေးရဲ့တန်းရန်တော်လေးရဲ့မျက်ရည်များကမိမနှစ်ပန်းရဲ့ခေါင်းပေါ်မှာကျတယ်အဲ့ဒီကမှခဏကြာတော့တခါလေစိတ်ကိုထိန်ပြီးတော့မှရဟန်းတော်လေးဟာစိတ်ကိုမိမိစိတ်ကိုမိမိနိုင်အောင်ထိန်ထိန်ပြီးကြီးဆိုတဲ့ခါကျတော့မှငိုယွနေတဲ့မိဘနှစ်ပါးကိုတခါလေလမောင်းကနေဆွဲကိုင်းပြီးတော့တရားပေါ်ခေါ် ခေါ်ပြီးတဲ့အခါကျတော့မှဒီအပေါ်မှာမိမိခံလို့ရလာခဲ့တဲ့ဆွမ်းမြန်းတွေတစ်ခါလေးကျွေးမွေးပြုစုတယ်။အဲလိုမိမများစားလို့မကြည့်တော့တဲ့အခါကျတော့အချိန်ကြီးကြီးတဲ့အခါတပိလေးပတ်ပြီးမျိုးတဲ့စကားဆွမ်းမြန်းထွက်တယ်။ထွက်ပြီးတော့ပြန်လာတဲ့အခါမှာလည်းမိမများပုံပေးဖို့မိမများသုံးဆောင်ဖို့ကျွေးမွေးကြံတဲ့ဟာလေးကိုပဲစားပြီးတော့တပိလေးရေကျင်းပြီးတော့တောက်လိုက်တယ်။အဲလိုနဲ့နေစဉ်နေတဲ့နိဗ္ဗာန်နှစ်ပါးကိုပဲဆောက်ခံပြီးတော့ပြုစုလုပ်ပြီးတော့တနည်းရဟန်းတော်များနဲ့တွေ့ကြတဲ့အခါငါရှင်တင့်ရဲ့အသားကြီးတွေကလည်း၆ကံလို့ တင်းရှုံးလို့ဘယ်လိုယောဂများဆွဲတတ်တာလဲဆိုတော့အဲ့ဒီမှာမိဘနှစ်ပါးကိုစောင့်ခံပြီးတော့ဒီလိုပြုလို့လှုပ်ကျွေးနေတဲ့အကြောင်းကိုလျှောက်တော့ရဟန်းတော်များကမောရှင်ဟာတရားဓမ္မများရဲ့တရားတရားကိုဖြစ်စီနေတဲ့ပုဂ္ဂိုလ်ပဲအဲ့တော့လူတရားဓမ္မများတန်ကနေပြီးတော့တရားတရားရှိတဲ့ပုဂ္ဂိုလ်များတန်ကဆွန့်ခံပြီးတော့ဒီလိုလူပုဂ္ဂိုလ်ကြီးကျွမ်းမွေးနေခြင်းဟာတရားတရားဖြစ်စီရာရောက်တယ်ဆိုပြီးတော့အဲ့ဒီမှာမြတ်စွာဘုရားကံပြပြီးတော့ရဟန်းတော်များကလျှောက်ကြတယ်အဲ့လိုကြောင့်တဲ့အခါကလည်းကျတော့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကအဲ့ဒီရဟန်းတော်လေးကိုခေါ် အဲရဟန်းတော်လေးခေါ်ပြီးတော့ဒီလိုဒီကြောင့်မင်းများရဲ့ခန္ဓာနဲ့ကြတော့သင်ဟာမိမများကိုဒီလိုပန်းခံပြီးတော့ပြုနေတယ်ဆိုတာဟုတ်သလားလို့မင်းရဲ့ခန္ဓာနဲ့ကြတော့အဲဒီမှာယဟန်တော်လေးကလည်းမိဘနှစ်ပါးကိုတပည့်တော်ဆွမ်းခံပြီးတော့ပြုစုလူကျွေးမိနေကြောင်းကိုရှောက်ထားတဲ့အခါကျတော့ဘုရားရှင်ကိုရောင်မြတ်ကြီးကအာဟုတောပန္တိအာဟုတောတာတုရောငါရှင်တဲ့တာတုကောင်းနေစွာကောင်းနေစွာလို့ဘုရားရှင်ကိုရောင်မြတ်ကြီးတာတုခေါ်တော်မူ၏လူတာတုခေါ်ပါလိမ့်မယ် ဘုရားလှုပ်ကျွေးလို့လေဒီမိမကိုလှုပ်ကျွေးတဲ့အတွက်ကြောင့်ဘုရားရှင်ကိုယ်တော်မြတ်ကြီးကိုယ်တော်တိုင်တာရုခေါ်တော်မူတယ်ဒီလိုတာရုခေါ်တော်မူပြီးတဲ့ခါကလည်းကြတော့ဘုရားရှင်ကိုယ်တော်မြတ်ကြီးဟာလည်းပဲငါဘုရားနဲ့သူ့ဝဏ္ဏတမ္မဖြစ်စဉ်ခါကလည်းတော့မိဘများကိုဒီလိုပဲပြုစုလှုပ်ကျွေးခဲ့တယ်လို့အဲဒီမှာဘုရားရှင်ကိုယ်တော်မြတ်ကြီးကသူ့နဲ့တမ္မဇတ်တော်ကြီးဟောတဲ့အခါကျတော့အဲဒီညာတော်လေးလည်းပဲတရားတော်ဆုံးတဲ့အခါသောတာပန်တည်သွားရင်ပါတည်သွားပါလိမ့်မယ်။အဲဒါမိဘကိုပြုစုလှုပ်ကျွေးခြင်းဟာ ဘုရားရှင်ကိုယ်တော်တိုင်သာရုခေါ်တော်မူရတဲ့လူကြီးချင်းမှာဒါကြောင့်ဘုန်းကြီးတို့ယောဂီများမိတို့ရဲ့မိဥပအိုများရှိသေးတယ်ဆိုရင်မိဘများကိုယ်စိတ်နှစ်ပါးကျမ်းမှာဆင်းလာပြီးတော့သာရင်တရားတောက်တရားကောင်းကောင်းမုံမုံဝတ်တရားနေတရားကောင်းကောင်းမုံမုံနေတရားအောင်သာသမီများကမိဘရဲ့ကျေးဇူးတရားကိုသိပြီးတော့အဲ့ဒီကျေးဇူးတရားကိုမဆက်တဲ့နေဘူးလားဗျာပြုစုလုပ်ပြီးတော့ကျေးဇူးဆက်တဲ့နေဒါကြောင့် ဘုရားရှင်ကိုယ်တော်တိုင်တာရုခေါ်တော်မူရတဲ့ကျေးဇူးဆက်ခြင်းကိုမိဘများကိုဘုန်းကြီးတို့ယဟန်တော်များကိုယ်တိုင်ဆက်ခံပြီးတော့ပြုစုလှုပ်ရှားကောင်းနေအဲ့လိုလှုပ်ရှားကောင်းတယ်လို့ဟောဒီလူပုဂ္ဂိုလ်များဖြစ်ကြတဲ့တာမီးများဟာလည်းပဲမိဘများကိုချမ်းသာအောင်အနေအားဖြင့်မိမိတို့သွမ်းနိုင်တဲ့များကျေးဇူးတော်တဲ့အနေအားဖြင့်ပြုစုလှုပ်ရှားသွားကြမယ်ဆိုရင်ကျင့်ရစီကိုယ်တော်ကောင်းများလည်းမချီးမွမ်းနိုင်ဘူးလားဗျာနတ်ရွာသူတိတို့လည်းမရောက်နိုင်နေဘူးလားမိဘချမ်းသာလည်းမရောက်နိုင်နေဘူးလားဗျာ သဇောတာယနာပါရိကရိယာယမတ္တာပိတုတုပန္တိတာဒီကတာလေးဆိုရင်တရားသိညာလို့နော်ဒါယနာပါရိကရိယာယမတ္တာပိတုတုပန္တိတာဤဝေဝနပတံတံ